ဒီနေ့ပေါ့သာသနာတော်နှစ်အနေနဲ့ဆိုရင်တော့ပြောင်းသွားပြီပေါ့အဲ့တော့သာသနာတော်နှစ်2565ခုနှစ်ကောဇာတက္ကတိ1383ခုနှစ်ကစုံလာပြီကျော်ဟိုဇင်းတို့ဇမဇန်တို့ချင်းရကစုံလာပြီကျော်နှစ်ရက်ပေါ့တို့တကကြီးဒီကမကြီးရှိမှာတော့ကစုံလာပြီကျော်တစ်ရက်ထူးမြတ်တဲ့နေ့ကစုံလာပြီကျော်တစ်ရက် အခုနှစ်2012ခုမေလ26ပေါ့တို့တကယ်ကြီးရှိမှာဒီမှာတော့29ရက်နေ့ဒါအခုဆိုဝိပဿနာလုပ်ပြီးတရားအနေနဲ့ဟောကြားလာတာတကယ်ကြီးဘယ်နှကြိမ်ရှိပါတော့42ကြိမ်ရှိပါပြီဗျာအဲ42ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားသို့တော်လဲကျွန်တော်တကကြီးတွေကတရားထားမှုကြောင့်ပေါ့ဒီတစ်ပတ်တော့အဲဝိပဿနာလုပ်ပြီးတရားပေါ်ကိုအခြေခံပြီးတော့ပဲ ဦးဇင်းတို့ဒီကစုံလာရဲ့ထူးခြားမှုလေးတွေနဲ့ပတ်သက်လို့လည်းထည့်ပြီးတော့ဒီမှာဦးစားပေးပြီးတော့ပြောသွားကြရအောင်အဲတော့ကစုံလာနဲ့ပတ်သက်ရင်တော့ဗုဒ္ဓရဲ့အကြောင်းအရာတွေပေါ့ဗုဒ္ဓရဲ့အကြောင်းအရာတွေဟောနိယတဗျာဒိပန်စဉ္ညာတိတိုင်မှဒီပြနိဗ္ဗာန်ဆောင်တဲ့ထိတိုင်အောင်တော့ဒီအကြောင်းအရာလေးတွေလည်းထည့်ပြီးတော့ဟောကြားပြောကြရအောင်အဲတော့မောကြမနာကြကြသေးမီ ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်တို့တရားကြီးတို့မကြီးပေါင်းတို့တော်ကောင်းတို့ကလည်းဘုရားရှင်ဂုဏ်တော်တွေကိုစွာရှိသလောက်စိတ်ဝယ်ထုံလျက်ဗုဒ္ဓနုတ္တိဘာဝနာပွားများရင်းနဲ့ယုတိစွာနိုင်ကြောင်းစု ဗုဒ္ဓံနရနရသမောတရဏံဒိတတံပညာပရိပါစုတိယဝိဟတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမဂ္ဂမနန္တညာနံနရနရသမောတရဏံလောကုလောကီနလီသောအစီပါကိုလိုလာတောင်းတကြကုန်သော စိတ်ဓာမြတ်သူနတ်လူမြတ်မတတ္တဝါတို့ဤဇွေရလည်းဖြစ်တော်မူထသောဒီတတံလောကုလောကီ နလီသောမယိမ့်မယိုင်မြဲခိုင်လာသည်သမာဓိနေရှင်သောစိတ်ဓာလည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တတ် အရတမတိဟုသောပညာတန်ဆောင်ဇမိယောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တုံအောင်မြူဒာပညာဝိဇ္ဇာတိဟုသောမိုက်တရားကိုအရတမဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမလူနပြမတတ္တဝါတို့ဤအစီအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝဟံလူနပြမတတ္တဝါတို့အားလမ်းပြနိညွန့်သုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကို အလုံးစုံသော ဂုံသိန်တကိုစည်းသိန်ချမ်းသာကြုံငါရွတ်ဆောင်တော်မူတတ်တော်ကာရုဏီကံလူနာမြမတတဝအမြတနာจิตကေမဟာကရုဏာတော်ရှင်လည်းဖြစ်တော်မူထသောဧကံဇာတိယဇာပါရမီပုံညာနှင့်မနိုင်ရှင်အ မနိုင်ရှင်သာတော် သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ရောက်တော်မူထသောအနန္တညာနန္တဗိညုတညာနာသာသာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒိုဒိုဂုံဤဆုံးလင်းပေတရှင်တော်မြတ်ဖရာကို အဟံတရားဟောတရားနာ အမိမဲ့ကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမှန်ဆွဲချိုး၍ရှိခိုးကြတော်ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာ ဟိုဇင်းတို့ဒီဝိပဿနာအလုပ်ပြီးတရားအနေနဲ့ကတော့ဇင်းတို့အာကျင့်စဉ်တစ်ခုပေါ့နော်ကျင့်စဉ်တစ်ခုအနေနဲ့ဆိုတော့ဝိသုဒ္ဓိခုနှစ်ပါးကျင့်စဉ်ကိုသွားကြမှာဖြစ်တော့အဲ့တမှာဦးဇင်းတို့သီလဝိသုဒ္ဓိစေတဝိသုဒ္ဓိပြီးတဲ့ဒိဋ္ဌိဝိသုဒ္ဓိဆိုတာရှိတယ်ပေါ့နော်ဒိဋ္ဌိဝိသုဒ္ဓိပိုင်းမှာခုနယုတ်ဒီနန္ဒီကိုသိရပြီးတဲ့အခါကင်္ဂဝုဒ္ဒနာဝိသုဒ္ဓိပိုင်းမှာတို့ယုတ်ဒီနန္ဒီကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတို့တရားကိုသိရ ပြီးပြီးတဲ့အခါကျတော့မက္ကမက္ကဉာဏတတနာဝိတုဒ္ဓိကနေဇာပြီးတော့ဒါဝိပဿနာကိုရှုရအဲဝိပဿနာရှုပုံရှုနည်းနဲ့ပတ်သက်လို့ဦးဇင်းတို့ဒီမဟာဗုဒ္ဓရင်တဲမှာဒီဗုဒ္ဓဝင်ဒေသနာတော်ကြီးနဲ့ဆက်ပြီးတွဲပြီးတော့ဦးဇင်းတို့ဒီညာလေးမှာရှင်းဆက်ကြည့်ရင်ဒီဝိပဿနာဘိုင်းပေါ့မက္ကမက္ကဉာဏတတနာဝိတုဒ္ဓိဘိုင်း ဒီဝိပဿနာဉာဏ်တွေကိုအစဉ်စဉ်ရှုလို့ပရိပဒဉာဏတတနာဝိတ္တုတ္တိကနေပြီးတော့ဝိပဿနာဉာဏ်ကြီးရင့်ကျက်တဲ့အခါမှာဉာဏတတနာဝိတ္တုတ္တိပိုင်းမှာမိမိတို့နိဗ္ဗာန်ကိုမြင်မောက်ပြုကြရမှာဖြစ်တယ်။ဒါဝိပဿနာစတဲ့ဒီပရိပဒမက္ကမက္ကဉာဏတတနာဝိတ္တုတ္တိပိုင်းပေါ့။မက္ကမက္ကဉာဏတတနာဝိတ္တုတ္တိပိုင်းမှာစပြီးဝိပဿနာကိုအာထုတ်တော့မယ်။အဲလိုစပြီးဝိပဿနာကိုအာထုတ်တော့မယ်ဆိုတဲ့သူတော်ကောင်းတယောက်ဝိပဿနာရဲ့အရှုခံတွေကိုဒီ ဒိဋ္ဌိဝိတ္တုနဲ့ကင်္ကာဝုဒရဏဝိတ္တုဘိုင်းမှာတော့သိပြီးသားဖြစ်သွားရမယ်အဲ့လိုသိပြီးသားဖြစ်သွားတဲ့အခါမှာဒါမက္ကမင်္ဂဉာဏတတနာဝိတ္တုဘိုင်းမှာဒုဝိပဿနာရဲ့အရှုခံတရားတွေကိုဒါဝိပဿနာဉာဏ်တွေနဲ့ယူပွားသုံးသပ်ကြရမှာဖြစ်တယ်အဲ့တော့ဒုဒကကြီးဒကမိုက်ကြီးနာဘူးထမှန်မို့ဟိုးရှိကဘာပြောခဲ့တော့ဆိုတော့နေဇာရိဝတေနာဝိဝိတေအာဂါရေဟိဓမ္မေပတ္တတိဝိပဿနာဆိုတဲ့အတိုင်း ဒီမက္ခမက္ခဉာဏတတနာဝိသုဒ္ဓိဘိုင်းမှာဒီယုံနာဓမ္မသင်္ခါရတရားတွေကိုအိဋ္ဌာရိဝတေနအိဋ္ဌာအစရှိသည့်အစအဖြစ်ဘောအနိစ္စဒုက္ခအနတ္တအစရှိသည့်အစအဖြစ်ဝိဝိတေအာဃာရိအမျိုးမျိုးသောအခြင်းအရာတို့ဖြင့်ပတ္တိရှုဝါသုံးတတ်ဤတတမတို့ကြောင့်ဝိပဿနာလို့ခေါ်တယ်ဆိုတဲ့အပိုင်းပေါ့ အဲ့တော့ဒီပိုင်းလေးကိုကြည့်မယ်ဆိုဝိပဿနာအရာဦးဇင်းတို့ဒီဒိဋ္ဌိဝိတ္တုဒီပိုင်းကသိသိခဲ့တဲ့ယုတ်ဒီနန္ဒီကင်္ကာဝိတ္တနာဝိတ္တုဒီပိုင်းကသိသိခဲ့တဲ့အကြောင်းတရားအကျိုးတရားတွေအဲ့ဒီပရမတ္ထဓမ္မတွေကိုဝိပဿနာအနိစ္စဒုက္ခအနတ္တလို့ဒါဝိပဿနာရှုပွားသုံးသပ်မယ်လို့ဒီလိုလေးတစ်ချက်မှတ်ခဲ့မှတ်ခဲ့ပြီးတော့ဦးဇင်းတို့ဘုရားရှင်ဒီဗာမီတော်တွေကြည်ကျင်ပြီးတဲ့အခါဒီဗောဓိဗန္နံကို ရောက်ခါနီးပေါ့ဦးဇင်းတို့ဒါဒီ မဟာဝစီတဝိပဿနာလို့ခေါ်တဲ့ဒီဝိပဿနာကိုယူပသုံးသက်တဲ့အပိုင်းလေးကိုဒီနေ့ဦးဇင်းတို့နည်းနည်းလေးပြောမှာပေါ့အဲ့ပိုင်းလေးကိုဒီကစုံလာရဲ့ထူးခြားချက်တွေနဲ့ဆက်ဆက်ဆက်ဆက်ပြီးတော့ဒါဟောသွားဖို့ဦးဇင်းတို့ရည်ရွယ်ထားတာပေါ့ကဲထားအဲ့တော့ဒါလေးကတော့ဒါဏိဒံပြောတာကောင်းပြီအဲ့တော့ဦးဇင်းတို့ကစုံလာလေးအကြောင်းကိုပြန်ပြီးတော့သွားကြရအောင်နော်နောက်ကစုံလာအကြောင်းကိုသွားမယ်ဆိုတော့ဦးဇင်းတို့ ဟိုပြီးခဲ့တဲ့ဘက်ကလည်းဆရာတော်လည်းဟောထားပါတယ်ဦးဇင်းတို့ဒီနည်းနည်းတော့ခဏတော့နာယူလိုက်ပါသေးတယ်နောက်တခါကြီးလည်းပဲဒီမှာတခါကြီးဝင်းမင်းနိုင်လည်းပဲဟိုမှာတင်းထားတယ်ထင်တယ်ကစုံလာမှာဗါတယ်လို့ဖွာမြင်ကွယ်စံကွယ်စံပြာဒိတ်ခံမတ်ရန်ကစုံလာပြည့်ကြုံဟုတ်လားတခါကြီးတင်ပါဗျာနေအဲ့တော့အဲ့မှာဆိုလို့ရှိရင်ဦးဇင်းတို့က ဖွားမြင်ပွင့်ဆံဗျာဒိတ်ခံဖွားမြင်နေပွင့်နေပြီးတော့ပွင့်နေဆိုတော့ဗျာလောကမှာထင်ရှားပြတမန်သမုဒ္ဒဗျာအပြည့်တယ်ပြီးတော့ပရိနိဗ္ဗာန်ဆံတယ်ပြီးတော့ဗျာဒိတ်ခံနေဒီ၄ချက်ပေါ့ဒါသည်မှတ်ရန်ကစုံလာပြည့်ကြုံကစုံလာပြည့်နေ့မှာဒါကြုံတော့ကြုံကေဗုဒ္ဓဘာသာရဲ့အတွက်အမှတ်တရဦးဇင်းတို့ဗုဒ္ဓကေအမှတ်တရနေ့ဒီပဲဆိုတလို့ပြောတာအဲဦးဇင်းက တရက်ကလေးထပ်ပြီးတော့တိုးမယ်ဟုတ်ပလားတရက်တိုးမယ်ဆိုတာဒီရက်ကတော့အခုလိုပေါ့ဒီကြပြားလေးနဲ့ကြည့်မယ်ဆိုရင်တော့ပွားမြင်ပွင့်ဆန်ဗျာဒိတ်ခံမှတ်ရန်ကဆုံလာပြည့်ကြုံဟောလာပြည့်ကြုံလေးပါတယ်လာပြည့်ကြုံလေးပါရင်တော့လာပြည့်နေ့နဲ့တွေ့မယ်ဆိုရင်တော့ဒီလေးရက်ပေါ့သို့တော့လာပြည့်နေ့ကယူစာလေးတွေတော့ဟိုမတူညမတူကြတာလည်းရှိသို့တော့လာပြည့်နေ့မယူဘဲနဲ့လာပြည့်ကြုံဒီအနေနဲ့ယူအောင်မယ်ထားပေါ့ကဆုံလအနေနဲ့ခြုံပြီးတော့ကြည့်မယ်ဆိုရင်တော့ဦးဇင်းတို့ 5ခုရှိတယ်လို့မှတ်ရမယ်ဘယ်နှခုရှိတော့5ခုရှိပါတယ်ဗျာအဲအဲ့ဒါလေးကိုလည်းဒုဒကကြီးဒကမကြီးတွေဟိုမှတ်မိအောင်ပေါ့ဦးဇင်းတော့ဟိုဒီအခြေခံပြီးတော့ဒီလိုပဲစတာဗာလဲဆိုတော့ဟွာပွင့်ဟောစံပြာဒိတ်ခံမှတ်ရန်လကစုံဟောသူကြတော့လာပြီမထဲတော့ဘူးလကစုံအဲ့တော့ဟွာပွင့်ဟောစံ ဗျာဒိတ်ခံမှတ်ရန်လကစုံကဲဒကာကြီးတွေဒကာမကြီးတွေမှတ်မိအောင်တစ်ခေါက်လောက်တော့လိုက်ဆိုအောင်နော်ဟွာပွင့်ဟောဆန်ဟွာပွင့်ဟောဆန်ဗျာဒိတ်ခံဗျာဒိတ်ခံမှတ်ရန်လကစုံမှတ်ရန်လကစုံဟွာပွင့်ဟောဆန် ဖွာပွင့်ဟောစံဗျာဒိတ်ခံဗျာဒိတ်ခံမယံလကဆုံးမယံလကဆုံးသုံးကောက်ပြအောင်နောက်တစ်ကောက်တော့ထပ်ဆိုကြရအောင်เนาะဖွာပွင့်ဟောစံဖွာပွင့်ဟောစံဗျာဒိတ်ခံဗျာဒိတ်ခံမယံလကဆုံး မှတ်ရန်လကဆုံးဟောကဆုံးလာထဲမှာဦးဇင်းတို့ထူးခြားချက်တွေကဒါများစွာရှိတယ်အဲ့ဒီအခုဦးဇင်းတို့ဒီမှာထူးခြားချက်ဘယ်နှမျိုးလဲဆိုတော့၅မျိုးဘယ်နှမျိုးလဲတော့၅မျိုးရှိပါတယ်ဟွာဘုရားအလောင်းတော်ဟွာတော်မူလေပွင့်ဘုရားအလောင်းတော်လောကမှာတမ္မာတမုဒ္ဒထင်ရှားတမ္မာတမုဒ္ဒဘုရားထင်ရှားဖြစ်တယ်ဘုရားပွင့်တယ်ဗောလောကဟွာပွင့်ဟော ရားရှင်ဟောကြားတယ်ဘာဟောကြားတော့ဆိုတော့ဒီနေရာမှာဗုဒ္ဓဝင်ဒေသနာတော်ကြီးကိုဟောကြားတယ်ဘာကိုဟောကြားတယ်ဗုဒ္ဓဝင်ဒေသနာတော်ကြီးကိုဟောကြားပါတယ်ဗျာဗုဒ္ဓဝင်ဒေသနာတော်ကြီးကိုဟောကြားတယ်ဟွာပွင့်ဟောအော်နောက်တကစံဒါဘုရားရှင်ပြိဗံစံနေဘာဖြစ်တယ်ဖရာပြိနိဗ္ဗာန်စံတော်မူပါတယ်ဗျာနိဗ္ဗာန်စံတော်မူရင်နောက်ဆုံးကဗျာဒိတ်ခံဗါတဲ့တော့ ဗျာဒိတ်ခံပါတယ်ဗျာဗျာဒိတ်ခံတယ်ဦးဇင်းတို့မြတ်စွာဘုရားဗျာဒိတ်ခံတာလေထိုကဆုံလဟိုပြောကြမယ်ဆိုကဆုံလပြည့်နေပဲပေါ့အဲ့တော့အဲ့ဒါလေးကိုဦးဇင်းတို့ကအခြေခံအားဖြင့်ဒါမှတ်ထားရမယ်ကကောင်းပြီအဲ့တော့စာကတော့ဦးဇင်းတို့ဒီကြပြားတို့လင်္ကားတို့စသည်အားဖြင့်စာစီတဲ့အခါမှာတော့သူ့အချိုးလေးတွေညီအောင်စီကြရတာစက်ကြရတာအဲ့တော့ ဝါပွင့်ဟောစံဗျာဒိတ်ကံမှတ်ရန်လကစုံဆိုတော့ဗျာဒိတ်ကနောက်ဆုံးမှာရောက်နေတယ်ဘယ်မှာရောက်နေတော့ဗျာဒိတ်ကနောက်ဆုံးမှာရောက်နေပါတယ်ဗျာအဲ့တကယ်ကတော့ဦးဇင်းတို့ဗျာဒိတ်ကစပြီးတော့သွားကြရမှာနော်အဲ့တော့ဦးဇင်းတို့ဗျာဒိတ်ကစပြီးတော့သွားကြရအောင်တော့ဗျာဒိတ်ဗျာဒိတ်ခံတဲ့ပွဲလေးကတော့တို့တကကြီးဒီမှာရေနာဘူးပြီးသားဖြစ်တော့ခက်တူတူသွားမယ်တိုးတော့ဒီနေရာမှာအဲ့ဒီဗျာဒိတ်ခန္ဓာကိုမပြောခင် ဦးဇင်းတို့ဒီဘုရားရှင်ပေါ့အလောင်းတော်ဘဝပါရမီဖြည့်ခဲ့တဲ့ကရည်ရွယ်ချက်တစ်ခုရှိခဲ့တယ်။အဲဒီရည်ရွယ်ချက်အတိုင်းပဲတကယ်သမသာဗုဒ္ဓဘုရားဖြစ်ပြီဆိုတော့လည်းပဲဒါ45ဝါတိုင်တိုင်45ဝါပတ်လုံးဒါတရားဒေသနာတွေကိုဟောပြပြီးတော့တတ္တဝါတွေကိုခြွေချွတ်ခဲ့။ အဲ့ဒါရွေချက်ကတစ်ခုတည်းပဲရွေချက်ကဘာလဲတော့ရွေချက်ကတစ်ခုတည်းပါဗျာအရွေချက်တစ်ခုတည်းပဲအဲ့ဒါဘာလဲလို့မေးတဲ့အခါကျတော့ဦးဇင်းတို့ဒီဟိုဒေသနာတော်တော်တော်များများမှာတော့ဒီဟာလေးကပါပါတယ်ဒေသနာတော်တော်တော်များများအဲတော်တော်များများတဲ့မှာမှာဦးဇင်းတို့အခုဒီကတော့ဒီပါဠိလေးကတော့ဦးဇင်းတို့ဝင်းနီးဟိုစုလဝါဆိုတာဝင်းနီး၅ချမ်းတဲ့က၄ချမ်းမြောက်ဖြစ်တဲ့အဲ့ဒီထက်ကဦးဇင်းတို့ကိုးတာပေါ့သို့တော့ဥဒါနာပါဠိမှာလည်းပါတယ် နောက်တကအင်္ဂုတ္တရနိကေခောတကနိကေတွေကဥဒနာပါဠိမှာလည်းပါတယ်နောက်တကအင်္ဂုတ္တရနိကေအထကနိပတ်မှာလည်းပါတယ်ပေါ့ဒီပါဠိလေးဒါလေးနဲ့စပြီးတော့ဟိုဒီဗျာဒိတ်ခန်းတဲ့အပိုင်းလေးမပြောခင်လေးစလိုက်ကြရအောင်အဲ့ဒါဘာပြောတာလဲဆိုတော့တရားဓာပိပိကဝေမဟာသမုဒ္ဒောဧကရတောလောနာရတောဧဝမေဝကောပိကဝေအယံဓမ္မဝိနယောဧကရတောဝိမု ക്തി ဓာတော ဟောဒီစာလေးအဲ့ဒါဘာပြောတာလဲဆိုတော့ဘေကဝေจิตာယံတို့မဟာသမုဒ္ဒောမဟာသမုဒ္ဒရာကြီးတိဧကရတောယထာတကုဋိတောယတာရှိတကဲ့သို့လောနာရတောတရားထာပိငန်သောအယတာရှိတကဲ့သို့ဧဝမေဝဣတုတာလိအယံဓမ္မဝိနယောဤငါဘုရားရှင်အစုံအမသာသနာတော်၌ဤငါဘုရားရှင်အစုံအမသာသနာတော်သည် ဧကရတောတကုဋိတောရတ္တရှိတိအယံဤတကုဋိတောရတ္တဟုတ်တိကဝိမု ക്തി ရတောလွတ်မြောက်ခြင်းဆိုတဲ့ရတ္တပါပေတိတဲ့ဟောအဲ့တော့ဘုရားရှင်လောကမှာပွင့်ထွန်းလာပြီဆိုတဲ့အခါကျတော့ဒီဓမ္မဝိနည်းဆိုတဲ့ဒီပိဋကတော်တွေကိုဓမ္မခဏပေါင်း၈000 4ကောင်၄တောင်မိခဲ9ရက်ပိဋက3ပုံဒီလိုမျိုးဟောကြားခဲ့တဲ့အခါမှာဒီတရားဒေသနာတော်တွေက တကယ်ရတ္တကိုပြောပါဆိုရင်တဲ့ဝိမု ക്തി ရတ္တသမုဒ္ဒရာကြီးဟာတကားတဲ့ဘယ်သမုဒ္ဒသမုဒ္ဒရာကြီးတစ်ခုလုံးကိုကြည့်လိုက်လို့ရှိရင်ရတ္တအာဖြင့်အယတာအာဖြင့်တမျိုးပဲရှိတယ်ဘာရတ္တလဲမေးတော့ငန်နဲ့ရတ္တဘာငတ်တာဘာရတ္တလဲတော့သမုဒ္ဒရာမှာငန်နဲ့ရတ္တပဲရှိပါတယ်ခင်ဗျာငန်နဲ့ရတ္တဆိုတဲ့တမျိုးပဲရှိတယ်အာတို့တကိုက်ကြီးဒီမိုက်ကြီးစင်ကုန်နိုင်ငံ မှာနေတဲ့လူတွေလည်းရှိသလိုစင်ကာပူနိုင်ငံကြောင်းကောင်းကောင်းသိတာပဲစင်ကာပူနိုင်ငံကျွန်းနိုင်ငံလေးဖြစ်တော့အဲ့ဒီသူ့ပတ်ဝန်းကျင်မှာရှိတဲ့ရေကတကကြီးတွေကမကြီးတောက်သုံးလို့ရမရပါဘူးဖေဟာမရဘူးဘာဖြစ်လို့တော့ငန်နေလို့ပါဖေဟာငန်နေလို့ပဲအဲ့တော့ဒီသမုဒ္ဒရာရေတွေကသဘောကငန်တော်အရာသာတစ်မျိုးပဲရှိတယ်အဲ့လိုပဲတဲ့ငါဘုရားရှင်ရဲ့သာသနာတော်ဓမ္မဝိနည်းလို့ခေါ်တယ်ဒီအဆုံးအမတော်တွေရဲ့တကယ် ရတ္တခါတမျိုးပဲရှိတယ်အဲ့ဒါဟာလွတ်မြောက်ခြင်းတဲ့ဗါတဲ့တော့ဓမ္မရဲ့ရတ္တကလွတ်မြောက်ခြင်းတစ်ခုပဲရှိပါတယ်ဗျာလွတ်မြောက်ခြင်းပဲအဲ့တော့ဦးဇင်းတို့ဒီနေရာလေးမှာလွတ်မြောက်ခြင်းနဲ့ပတ်သက်လို့ပေါ့ဒီသူမေတာရှင်ရဲ့တိနော်သူမေတာရှင်ရဲ့တိကသူမေတာယတိဘဝမရောက်ခင်ပေါ့ဒါဒကာကြီးတွေဒကာမကြီးတွေဒါသူမေတာဆိုတဲ့အမျိုးကောင်းသားလေးတယောက်ဆိုကြဆိုအဲသူမေတာအမျိုးကောင်းသားလေးဟာဒကာတဲ့အရွယ်ရောက် တတ်တင်တတ်ထိုက်တဲ့ဒါအတတ်ပညာတွေပြည့်စုံပြီဆိုတော့မိဘတွေကဒါစီရင်ဥစ္စာတွေဒါမိဘဘိုးဘွားတွေကြံခဲ့တဲ့စီရင်ဥစ္စာတွေကိုဗန္နာဒိန်ကဒါအနံ့နဲ့စင်ရင်ပြုစုအဲ့လိုအနံ့တဲ့အချိန်မှာဆိုရင်လွယ်လွယ်ပြောတော့အမွေရတယ်ပေါ့ဘာဖြစ်တယ်လို့အမွေရပါတယ်ဗျာအဲ့တော့ဒကာကြီးဒီအမွေရတာဒကာကြီးဒကာမကြီးတွေဒီထဲမှာအမွေရဘူးတဲ့လူရှိသလိုအမွေကိုစောင့်မျှော်နေတဲ့လူကောမရှိဘူးလား ရှိပါတယ်ဗျာရှိရမယ်နော်တွန်းတော့ဒီနေရာမှာပြောချင်တာကအဲ့အမွေရတဲ့အခါဟိုဦးဇင်းတို့ဟိုအဲ့အမွေပေါ်မှာပေါ့စီးစိမ်ဥစ္စာတွေဆိုတဲ့အပေါ်မှာตายာသွားတာမျိုးနော်ตายာသွားတာမျိုးအဲ့စီးစိမ်ဥစ္စာတွေမိတွဲပြီးတော့ငါးပြာအယုံကာမဂုဏ်တွေနဲ့ပြုံးမွေ့နေမယ်ဆိုတဲ့အတွေ့မျိုးဒီတာမန်အများစုမှာအဲ့အတွေ့အခေါ်မျိုးကရှိကြတယ် ဒီထက်မှမှပို့ပြီးတော့ဒီကာမဂုဏ်အာယုန်နဲ့တာယုန်တွေမဟုတ်ဘဲနဲ့တခါလေအဝေမတက်လို့အမွေလူကြပါအဝေမတက်အဝေမတက်ရင်လည်းတခါတခါကြီးတခါမကြီးဒီစကားများရမ်းဖြစ်အားတခါလေဒီကနေတခါလေးနည်းနည်းကြီးလာလို့ရှိရင်တခါလေခုနလက်နဲ့စိုးကန်တဲ့အစဉ်ဒီရောက်တော့မှာပဲเนาะအဲ့တော့ဆိုလို့ရင်ပြောချင်တာပြဿနာတွေကဒီအမွေကိုအခြေခံပြီးတော့လေဒီလိုပြဿနာတွေများစွာဖြစ်တယ်သို့တော့ဗာရမီတွေကိုအစဉ်စဉ်စီးပူခဲ့တဲ့ ဉာဏ်ပညာရှိတဲ့သူတော်ကောင်းတွေမှာကြတော့အဲ့လိုမဖြစ်ဘူးအဲ့တော့ဦးစင်းကဒီနေ့မှာဗာလေးသွမ်းပြီးတော့နားလည်လိုက်တော့ဆိုတော့တို့တကကြီးတကမာကြီးတို့လည်းစကလုံးလေးတစ်လုံးပေးချင်တာအဲ့ဒါဗာလဲဆိုတော့အမှန်ကိုမသိရင်အကောင်းကို မကြိုက်ဘူးဗာလဲတော့အမှန်ကိုမသိရင်အကောင်းကိုမကြိုက်ပါဘူးဗျာအကောင်းကိုမကြိုက်ရင်ကျွန်မွားကမလွတ်မြောက်နိုင် ဘယ်ဘဝကမလွတ်မြောက်နိုင်ဘူးကျွန်ဘဝကနေမလွတ်မြောက်နိုင်ပါဘူးဖေဟာအဲ့တော့ဒကာကြီးတွေဒကာမကြီးတွေဦးဇင်းတို့အားလုံးကြည့်လောကတချို့တွေမကြိုက်ကြဘူးမကြိုက်ကြဘူးဆိုတာအမှန်ကိုသိလို့လားမသိလို့လားအမှန်ကိုမသိလို့ပါဗျာအမှန်ကိုမသိလို့မကြိုက်ဘူးအမှန်ကိုမသိလို့အကောင်းကိုမကြိုက်ဘူးအကောင်းကိုမကြိုက်တော့အကောင်းကိုမကြိုက်ရင်ဘယ်လမ်းကိုရှောက်မလို့ကျွန်လမ်းကိုရှောက်ရပါတယ်ဗျာကျွန်ဖြစ်မဲ့လမ်းကို လျှောက်ပြီးတော့အဲ့လမ်းဘသူလျှောက်ထားလဲဘသူကမောင်းပုံနေတာတော့ဆိုတော့အဲ့အမှန်မသိတဲ့ပုံကိုယ်ကြီးကိုယ်တိုင်ကိုယ့်ဘာကိုလျှောက်နေတာပဲဟုတ်ပလားတင်ပါအဲ့တော့ဒကာကြီးဒါဒကာကြီးဒကမာကြီးကြီးဉာဏ်ပညာရှိတဲ့ပုံကိုယ်ကြီးအတွေ့အခေါ်ကြီးဘုသူဒ္ဓတွေပြည့်စုံတဲ့ပုံကိုယ်ဒီလောက်ပြောရင်နားမလည်ဘူးလားနားလည်ပါပြီဗျာနားလည်အကောင်းမကြိုက်တာ အမှန်မမြင်လို့အကောင်းမကြိုက်တာအမှန်မမြင်လို့ပါဗျာ အကောင်းမကြိုက်တာအမှန်မမြင်လို့အမှန်မသိလို့ကျွံပေါ်ကကျွံခရီးကျွံလန်းကိုရှောင်နေတာဒါကြောင့်မဒါဘူးစင်းတို့ဇာပေရပြောတာအလကအလွတ်ပြောတာဘာလို့တော့တဏှာဓာတောဟောလောကကြီးကတဏှာရဲ့ကျွံပဲဘာရဲ့ကျွံလဲတော့လောကကြီးဟာတဏှာရဲ့ကျွံပါဗျာလောကကြီးဆိုတော့ဦးဇင်းတို့တတ္တလောကကြီးကိုပြောတာတတ္တဝါတွေအလုံးလူသားတွေလည်းပါတယ်ရှိသီးသနာတတ္တဝါတွေ အဲအမှန်ပေါ့ကောဒုက္ခသစ္စာသမုဒိယသစ္စာဆိုရယ်ဒီသစ္စာတရားတွေကိုအမှန်မသိဘူးအမှန်မသိတဲ့အခါကျတော့အကောင်းကိုမကြိုက်ဘူးအကောင်းမကြိုက်တဲ့အခါကျတော့အဲ့ဒီတဏှာရဲ့ကြုံခြင်းနဲ့ပဲဘာဖြစ်နေတော့ဒါခီးကဆက်နေရတာပဲအဲ့တော့ဒုဒကကြီးတွေဒကမကြီးတွေအဲ့ဒါအမှန်မြင်မှုသည်အင်မတန်အရေးမကြီးဘူးလားအမှန်မြင်ဖို့သည်အင်မတန်အရေးကြီးပါတယ်ဗျာ မှန်မြင်မှုဒီအမတန်ရေးကြီးတယ်အမှန်မြင်မှအကောင်းကိုကြိုက်မယ်အကောင်းကိုကြိုက်မှကျွန်ဘဝကလွတ်မြောက်မယ်ဘာဘဝကလွတ်မြောက်ကျွန်ဘဝကနေလွတ်မြောက်ပါမယ်ဖေဟာအဲကျွန်ကတော့တကကြီးဒီတဏှာကျွန်ကိုဥတည်ပြီးတော့ပြောတာဘယ်ကျွန်မဲ့ဖြစ်ဖြစ်ကျွန်ဆိုရင်ကောင်းပါမလားကျွန်ဆိုရင်မကောင်းပါဘူးဖေဟာမကောင်းပါဘူးကဲကောင်းပြီအဲ့တော့ခုဒီမှာသူမေတ္တာရှင်တိကို သူမေတာလောင်းလေရာဒီသူတော်ကောင်းလေးကိုကြည့်လို့ကြည့်ခုနစီးတဲ့ဥစ္စာတွေအရွယ်ရောက်လာတယ်စီးတဲ့ဥစ္စာတွေဒါရတဲ့ကဒီစီးတဲ့ဥစ္စာတွေပေါ်မှာဒီခါလဲဖက်တွေပြီးတော့သုံးဆောင်မယ်ဆိုတဲ့တဏှာရဲ့ကျွံအဖြစ်ကိုသူဒါတော်လန်ကျင်တာဟုတ်ပလားတဏှာရဲ့ကျွံဖြစ်ကိုတော်လန်ကျင်တဲ့အတွက်ကြောင့်ရှိရှိသမျှဒီစီးတဲ့ဥစ္စာတွေကိုတခါတဲ့ဟိုကြည်ပြီးတော့ဒီတိုင်းတခါတဲ့ဟိုမျက်စိအောက်ကပြောင်းမခံနိုင်ဆိုတခါကြီးတွေတခါမကြီးဒီတဏှာကတိုးတဲ့မတိုးဘူးလား တိုးလာပါမယ်ဗျာတိုးတယ်တိုးမယ်တိုးတယ်တိုးရင်ဒီတနာကြုံကမလွတ်ရင်အိုချင်းဆိုတဲ့ဇင်းကလည်းမလွတ်ဘူးနာချင်းဆိုတဲ့ဇင်းကလည်းမလွတ်ဘူးတေချင်းဆိုတဲ့ဇင်းကလည်းမလွတ်တော့ဘူးဒါကြောင့်မလို့ခုနဝိမု ക്തി တတ်တာဒါပြောတာအိုချင်းဇင်းကလွတ်မြောက်ရာနာချင်းဇင်းကလွတ်မြောက်ရာတေချင်းဇင်းကလွတ်မြောက်ရာဆိုတဲ့ဒါလို့လွတ်မြောက်ရာလမ်းကိုရှာမယ်ဆိုပြီးတော့ရှိသမျှစီတင်ဥစ္စာတွေတနာကြုံကလွတ်အောင်စီတင်ဥစ္စာတွေကိုစွန့်စီတင်ဥစ္စာတွေကိုစွန့်ပြီးတော့တခါလေအဲ့ဒီမှာမလုပ်တော့ တောထွက်တာပဲတောထွက်ပြီးတော့ဒါတခါတည်းတရားဘာဝနာတွေကျင့်ကြံကြိုးကိုအားထုတ်လိုက်တာဇံပေခြင်းရသည့်တန်အောင်ပေါ့ဒါသူမေတာယတိဘဝဟောနောက်တစ်ချိန်မှာလောကမှာတမန်တမုဒ္ဒဗျာဒီပိဋကမြတ်စွာဘုရားလောကမှာတင်ကြပွင့်ပြီဆိုတဲ့အခါကျတော့ဒုဒကကြီးတွေသိတဲ့အတိုင်းပဲဒါခန္ဓာကိုယ်ကိုတရားပြုပြီးတော့ဒီပိဋကမြတ်စွာဘုရားနဲ့ယန္တန်ဟာအပေါင်းတခါလေဒီလန်ခကြီးမှာ ဒါတရားခင်းပြီးခန္ဓာကိုယ်ကိုတရားခင်းပြီးတော့ဒါလှူဒန်းတာအဲ့မှာလှူဒန်းတဲ့ကဒါတော့ရဟန်းတန်ခါပေါင်းဒါတိတ်နဲ့ချီးပြီးတော့ကြွလာတဲ့ခရီးကိုတရားကြီးတွေတက္ကမကြီးတွေမိမိခန္ဓာကိုယ်ကိုတရားခင်းပြီးပြုခြင်းတည်လည်းပဲဒါတော့အများကြီးတခါတဲ့ဒီခန္ဓာကိုယ်ပေါ်ကိုနင်းသွားမယ်ဆိုရင်တကယ်တော့တခါကြီးဒီအသက်မတည်နိုင်ဘူးလားအသက်တည်သွားနိုင်ပါတယ်ဗျာအဲ့တော့ဒီနေရာမှာဒီသူမေတာရှင်ရဲ့တိက စိတ်နေစိတ်ထားကိုကြည့်အသက်နဲ့ရင်းပြီးတော့ဒါသူ့ရဲ့ခန္ဓာကိုယ်ကိုလူတန်းလို့ဒါပရမတ္ထပါရမီလည်းမြောက်တယ်ဟုတ်ပလားကြကောင်းပြီအဲ့တော့အဲ့ဒီမှာဦးဇင်းတို့ဒုကစုံလားပြည့်နေမှာပဲဦးဇင်းတို့ဘုရားလောင်းပေါ့ဒါသူမိတာရှင်ရသည်ဒီဘင်္ဂရာမြတ်စွာဘုရားထံမောက်မှာဒါနိယတပြတိပန်းကိုစင်မြန်းခဲ့တယ်အဲ့ဒါနောင်လေးတည်ခြင်းနဲ့ကဘာတသိန်းကြာရင်ဂေါရမအမိနဲ့လောကမှာအတ္တမသမုဒ္ဒဘုရားထင်ရှားဖြစ်မယ်ဆိုတဲ့ဒါဗျာဒိပန်းကိုမစင်မြန်းနိုင်ခဲ့ဘူးလား မြန်စင်မြန်ခဲ့ပါတယ်ဗျာစင်မြန်နိုင်ခဲ့တယ်အဲ့ဒီနိယတပြာရိပန်းကိုစင်မြန်နိုင်ခဲ့ခြင်းဒီစင်မြန်နိုင်ခဲ့တဲ့နေ့ဒီလေးပဲဒီကဆုံလာထဲမှာပဲဘာလာထဲမှာတော့ကဆုံလာထဲမှာပါပဲဗျာကဆုံလာတယ်ကဆုံလာတဲ့ကဒါကဆုံလာပြီနေလို့ဒီလိုမျိုးဒါဦးဇင်းတို့ဟိုစာပေတွေကမှတ်တမ်းတင်ကြတာကဲကောင်းပြီဒါကကဆုံလာပြီနေနံပါတ်1ထူကြချက်ပြီးတဲ့အခါကျတော့ ဦးဇင်းတို့ဖွာဟောဖွာတယ်အဲ့လိုနဲ့ပါရမီတွေကိုဖြည့်ကျင့်လိုက်တာဒီနေရာမှာဦးဇင်းတို့ပါရမီတွေကိုဖြည့်ကျင့်တာနဲ့ပတ်သက်လို့ဘုရားဖြစ်တဲ့အပိုင်းလေးကြရင်တော့ထပ်ပြီးတော့ပြောမယ်အဲ့တော့ဒီဘလောက်ကြလဲဆိုတော့တို့တကကြီးဒီမှာလေးတင်ချင်တဲ့ကဘာတသိန်းဘလောက်တယ်တော့လေးအတင်ချင်တဲ့ကဘာတသိန်းပါဗျာအဲလေးတင်ချင်တဲ့ကဘာတသိန်းမှာဒီတမန်တမုဒ္ဒဘုရားဖြစ်တော့မယ်ဆိုတဲ့နိယတပြတိပံရသည့်အချိန်မှစပြီးတော့ဘုရားအလောင်းတော်ဒီတဲ့အဲ့ဒါ ဘာဝနာ၄မျိုးကို အစဉ်တစိုက်ပွားများခဲ့တယ်။ဘာကိုပွားများခဲ့တော့ဘာဝနာ၄မျိုးကိုအစဉ်တစိုက်ပွားများခဲ့ ပါတယ်ဗျာ။ပွားများခဲ့တယ်။ဦးဇင်းတို့နိဒန္တရဘာဝနာ၊ဇိရကာရဘာဝနာတက်ကိစ္စဘာဝနာနောက်တစ်မျိုးကဘာလဲတော့အဲ့တော့ဘာဝနာလေးပြပြန်ပြီးပြောမယ်ဆိုရင်နံပါတ်1က ဟိုနိဒန္တရဘာဝနာဆိုအကြအလတ်မရှိဗါလဲတော့အကြအလတ်မရှိတဲ့ဘာဝနာအကြအလတ်မရှိဦးဇင်းတို့ဖရာအလောင်းတော်ဒီပါရမီတော်တွေကို ဖြည့်ကျင်ခဲ့တယ်အဲ့ဒါအကြအလတ်မရှိဘူးပါရမီတော်တွေကိုဖြည့်ကျင်တဲ့အပိုင်းဟောနောက်တစ်ခါကျတော့နံပါတ်1ကဦးဇင်းတို့တခုကြံခဲ့တာတတံဘာရဘာဝနာဗါလဲတော့တပ္ပတံဘာရဘာဝနာဗါလဲတော့ တပ္ပတံပါရဘာဝနာပါဗျာတပ္ပတံပါရဘာဝနာဆိုတာပါရမီတွေကိုအကျွင့်အကြံမရှိအကုန်လုံးဖြည့်ကြည့်နေတာဟုတ်ပလားနော်တော့ပါရမီတော်တွေကိုလောင်းတော်ဘုရားစင်ကျင်နေဒါနကနေစပြီးဒါနသင်္နိတနေကမံပညာဝုဒိနာပြင်စမံခန္ဒီသစ္စာမဋိဌာနမေတ္တုပက္ခာတိတိတ္တာဆိုတဲ့အတိုင်းဒါနပါရမီဒါနသီလပါရမီနေခမပါရမီပညာပါရမီဝရိယပါရမီ ခန္ဒီတစ္ဆခန္ဒီပါရမီတစ္ဆပါရမီအဋိဌာဏပါရမီမေတ္တာပါရမီဥပက္ခပါရမီဆိုပြီးပါရမီတရားတွေပါရမီတော်တွေကိုဆင်ခြင်အဲ့ဆင်ခြင်ပြီးတဲ့အချိန်ကစပြီးဒီပါရမီတော်တွေဒီဘုရားဖြစ်ဖို့ရန်ဒါဒါအကျင့်ကောင်းတွေပဲလို့ဒီလိုမျိုးဘုရားအလောင်းတော်ကအဆင်ခြင်ပြီးတဲ့အချိန်ကစပြီးဒီလေးတင်ခြင်းနဲ့ကဘာတသိန်းဆိုတဲ့အင်မတန်ရှည်လျားတဲ့တန်ត្រာခကြီးမှာနံပါတ်1အဲ့ တပ္ပတမ္မာရဘာဝနာလို့ခေါ်တယ်အဲ့ဒီပါရမီတော်တွေကိုပြည့်ပြည့်စုံစုံတစ်ခုမကြံအလုံးစုံကိုဖြည့်ကျင်တာဒါနာလေးပဲဖြည့်ကျင်မယ်အာသီလာလေးပဲဖြည့်ကျင်မယ်ဒါလို့မဟုတ်ဘဲနဲ့ပါရမီတော်တွေကိုတကယ်ကိုပြည့်ပြည့်စုံစုံအလုံးစုံဖြည့်ကျင်ခဲ့တယ်ဒါနံပါတ်1နောက်တစ်ခါနိဒန္တရဘာဝနာအဲ့လိုပါရမီတော်တွေကိုဖြည့်ကျင်တဲ့အခါမှာလည်းအကြအလတ်မရှိဘူးဘောဟအကြအလတ်မရှိဘူးဒီဘဝတော့ဖြည့်ကျင်တယ်နောက်တစ်ဘဝကျတော့နေလိုက်ဦးမယ်ဒါကြတဲ့ပေါ်ပေါ်ပါပါသာသနာမှာ ကာမဂုဏ်တွေနဲ့ပြောလိုက်အာနောက်တစ်ပတ်မှဖြစ်ကြမယ်ဒါလို့မဟုတ်ဘူးအလောင်းတော်ဘဝတက္ကကြီးဒီကမကြီးဒီ950ဇက်ဆိုတာဒါအလောင်းတော်ဘဝပါရမီဖြစ်တာလေးတွေကိုဦးဇင်းတို့ပြောတဲ့အခါအင်မတန်နည်းနည်းလေးပေါ့ဘဝတွေကမရေမတွက်နိုင်အောင်များတဲ့အထဲမှာဒါဘဝလေးဒါ950ဆိုတာအင်မတန်နေတာအဲ့ဒီမှာပဲဦးဇင်းတို့ပြန်ကြည့်ရင်ဘုရားအလောင်းတော်ဒီဘဝအစုံဖြစ်ခဲ့တာဘယ်လိုဖြစ်ခဲ့တာဘုရားအလောင်းဒီဘဝအစုံဖြစ်ခဲ့ပါတယ်ဗျာ အခုတော့မဖြစ်တဲ့ဘဝတော့ရှိတော့ဥမာဟိုသင်တို့တတ္တဝါတွေကဆိုရင်အမတန်သိငယ်တဲ့ငုံထက်သေးတဲ့ဘဝမျိုးဒါမဖြစ်ဘူးပေါ့နော်ဒါဒါမျိုးတော့ရှိတာပေါ့သို့တော့ရေပုံရကြည့်လို့ရှိရင်သို့တော်နုနာယောယောဂဒီလိုသေးလည်းမဖြစ်ဘူးပေါ့ဒါလေးလေးတော့ရှိတယ်သို့တော်ရေပုံရကြည့်မယ်ဆိုရင်ဘဝအစုံဖြစ်ခဲ့တယ်အဲ့လိုဘဝအစုံဖြစ်ခဲ့တဲ့အချိန်မှာအဲ့ဘဝတိုင်းဘဝတိုင်းမှာဗာရမီတော်တွေကိုအကြလန့်မရှိဘူးစောစောကပြောသလို အာဒီဘဝတော့ဖြစ်ခြင်းနဲ့အာနောင်ဘဝဒီဘဝလူဘဝမှာကုသိုလ်ကောင်းမှုတွေဖြစ်ခြင်းလိုက်လို့နတ်ပြည်နတ်လောကရောက်နတ်ပြည်နတ်လောကရောက်တဲ့အခါကျနတ်စည်းနေခံစားပြီးမိမိလျော့လျော့နဲ့ပါရမီမဖြစ်ခြင်းတော့ဒါလိုမဟုတ်ဘူးနော်နောက်ဆုံးတကလေးမှာဦးဇင်းတို့ဘုရားလောင်းတော့ပါရမီဖြစ်တဲ့ကံမှာဇံပင်ကြီးနေရတဲ့ဘဝတွေရှိတယ်အဲလိုဇံပင်ကြီးနေရလို့ထိုဇံပင်ကြီးတွေကိုဇံတရားတွေကိုထိန်းထားနိုင်လို့ဗြမဘုံရောက်သွားတဲ့ဘဝမျိုးတွေရှိတယ်အဲ့လိုဂျမဘုံရောက်တဲ့အခါဂျမဘုံမှာသိပြီးတော့တက်တန်းကရှိတော့တခါတည်းတချို့တချို့ဒါဂျမဘုံကကဘာနဲ့ချီပြီးတက်တန်းရှိ အဲ့လိုမျိုးတတတ်ရှိတဲ့ဘဝတွေမှာဆိုရင်တော့မှဥစဉ်တို့ဘုရားလောင်းသည်ဒီအဓိမရဏအဓိမုတ်တိမရဏလို့ခေါ်တဲ့တတန်းကိုပိုင်းခြားပြီးပိုင်းခြားပြီးတော့အကြာကြီးပါရမီမဖြစ်ကျင်ရမှာဆိုလို့အဲ့မြမဘုံမြမလောကမြမအစည်းတိမ်အကြာကြီးမခံစားဘဲနဲ့ ဒီဦးဇင်းတို့လူဘုံနတ်ဘုံတွေဒီလိုဘုံဘဝတွေကိုတတန့်ကိုအတိမုတ်တိမရဏလို့ခေါ်တယ်ဒါတတ်မှတ်ချက်နဲ့ဒိဋ္ဌံချက်နဲ့ပေါ့နော်ဒိဋ္ဌံချက်နဲ့သုတိပြတ်ကြွပြီးရခါဒါလူပြည်လူလောကနတ်ပြည်နတ်လောကဆိုရယ်ဒီလိုဘုံဘဝတွေဆင်းပြီးပါမီဖြည့်တာအဲ့တော့ဆိုလိုရင်းပြောချင်တာကဘဝတွေကိုအကြအလတ်မရှိပါမီဖြည့်ခဲ့တဲ့ဒါဒုတိယဘာဝနာ နောက်တတိယဘာဝနာအနေနဲ့ဦးဇင်းတို့စိရကာလဘာဝနာ အချိန်ကာလကြီးကိုအင်မတန်ရှည်ရှည်ကြာကြာကြီးပါရမီတွေဖြည့်တယ်ဘလောက်ကြာလဲဆိုဦးဇင်းတို့ဘုရားလောင်ကဦးဇင်းတို့လေးတင်ခြင်းနဲ့ကဘာတသိဒါပညာတိကဘုရားမလို့အဲ့လိုမှမလို့ရှင်ဦးဇင်းတို့ရှစ်တင်ခြင်းနဲ့ကဘာတသိ16တင်ခြင်းနဲ့ကဘာတသိဝရိယတိကဘုရားဆိုရင်ရှစ်တင်ခြင်းနဲ့ကဘာတသိတတ္တာတိကဘုရားဆို16တင်ခြင်းနဲ့ကဘာတသိစသည်အပြင်ဒီလိုပါရမီတော်တွေကိုဒါအင်မတန်ရှည်လျားစွာပေါ့အချိန်ကာလတွေကိုဒါများစွာဖြည့်ရ အဲ့တော့ဦးဇင်းတို့ဘုရားလောင်းကိုပဲဥဒေပြောကြတယ်ခုနလေးတင်ချင်းနဲ့ကဘာတွေအင်မတန်ရှည်လျားတွေတသိန်းကြီးတသိန်းကြီးတောင်ဒါဦးဇင်းတို့ကဘာတွေကိုမရည်တွက်နိုင်အဲ့လိုမရည်တွက်နိုင်တဲ့ဒါတသိန်းကြီးတသိန်းကြီးမှာတဘတကဘာတကမတကဘာမှာတော့မှပဲဘဝတွေဆိုတာကမရည်တွက်နိုင်ဘူးအဲ့လိုမရည်တွက်နိုင်တဲ့ဘဝတွေကိုဦးဇင်းတို့ဘုရားလောင်းကဒီလောက်ရှည်လျားတဲ့တန္တရာခီးမှာပါရမီတော်တွေကိုတခါတည်းဖြည့်ကျင်နေလိုက်တာ ဘသူတွေအတွက်လဲလို့မေးလို့ရှိတခါကြီးတခမကြီးတကယ်တော့ပြောကြရင်တတ္တဝါတွေအတွက်ပဲဘသူတွေအတွက်တတ္တဝါတွေအတွက်ပါဗျာရောက်မလို့အများအတွက်ပေါ့နော်အများအတွက်ဥတည်ပြီးတော့ခုနဦးဇင်းတို့ဗျာဒိတ်ခံတဲ့ဘွဲပေါ့အဲ့ဘွဲမတိုင်ခင်မှာဦးဇင်းတို့ဘုရားလောင်းသည်သူတကိုဒီအတွက်ကျွတ်တန်းဝင်ရေးဆိုတခါကြီးတခမကြီးအဲ့ဘွဲမှာလည်းကျွတ်တန်းဝင်လို့မရဘူးလားကျွတ်တန်းဝင်လို့ရနိုင်ပါတယ်ခင်ဗျာဒါပေမဲ့ ငါလိုသူတော်ကောင်းငါလိုစွမ်းအားရှိတဲ့ယောက်ျားကောင်းယောက်ျားမြတ်တယောက်အနေနဲ့တယောက်တည်းတကူတိတိကျွတ်တန်းဝင်ခြင်းကတော့ဘယ်မှာအကျိုးများမှာတော့ကဲ့ရဲ့ပွဲထိုက်တယ်ဟောအဲ့တော့ဒီနေရာလေးမှာဦးဇင်းတို့ဘုဒ္ဓံကဦးဇင်းတို့ဓမ္မပဒါတွေကပါဠိလေးဓမ္မပဒါတွေကပါဠိလေးတကူဟိုတုန်းကဟောခဲ့ဘူးလေအကယ်၍မိမိရဲ့အကျိုးစီးပွားကို နည်းနည်းလေးထိကြိုက်မယ်ဆိုရင်တော့သူတစ်ပါးတွေရဲ့အကျိုးစီးပွားကိုဟိုပြုတ်လို့လို့မိမိရဲ့အကျိုးစီးပွားကနည်းနည်းလေးထိကြိုက်မယ်ဆိုရင်တော့မလုပ်သင့်ပါဘူးဆိုတဲ့ဒီဟာလေးရှိတယ်။အဲ့ဒါလေးနဲ့ပတ်သက်လို့ဦးဇင်းတို့ဒီနေရာမှာဘလို့ဆက်ပြီးတော့နားလည်ရမယ်ဆိုတော့တတ္တဝါတွေကိုနှစ်မျိုးနှစ်စားတော့ခွဲရတယ်။ဘလို့ခွဲရတော့တတ္တဝါတွေကိုနှစ်မျိုးနှစ်စားခွဲခြားနိုင်ပါတယ်ဗျာ။အဲ့လိုတတ္တဝါတွေကိုနှစ်မျိုးနှစ်စားခွဲပြီးတော့အကယ်၍တတ္တဝါတဦးတယောက်လူသားပဲဖြစ်ဖြစ်ခါနတ်ပဲဖြစ်ဖြစ်တိရစ္ဆာန်ပဲဖြစ်ဖြစ် စွမ်းနိုင်တဲ့ပုံကိုကိုအမျိုးအတွက်စွမ်းနိုင်စွမ်းနိုင်တဲ့ကိုလူမျိုးအတွက်စွမ်းနိုင်တဲ့ကိုနိုင်ငံအတွက်စွမ်းနိုင်တဲ့ကမ္ဘာလောကကြီးတတ္တဝါရှိရှိသမျှအတွက်စွမ်းနိုင်တယ်အဲ့လိုစွမ်းနိုင်ရရှိတဲ့ပုံကိုတွေကတော့မလုပ်ရမလို့အများအတွက်ပါကျင့်ရမယ်ဘလူအတွက်ပါကျင့်ရမယ်အများအတွက်ကျင့်ရပါမယ်ဗျာအဲ့တော့ဦးဇင်းတို့ဘုရားလောင်းကဒီဒီပင်ကမြတ်စွာဘုရားထံမောက်မှာဒီဗျာဒိတ်ခံတဲ့ပွဲမှာအဲ့ဘွားမှာသူကြူတောင်းဝင်လို့ရတယ်ဒါပေမဲ့ သူသည်စွမ်းနိုင်တဲ့ယောက်ျားကောင်းတယောက်သူသည်စွမ်းနိုင်တဲ့ယောက်ျားကောင်းတယောက်ပါဗျာယောက်ျားကောင်းတယောက်ယောက်ျားကောင်းယောက်ျားမြတ်တယောက်ဖြစ်တဲ့အတွက်ကြောင့်ဒါတေဦးဒီမိမိအတ္တဟိတတကူလေးကြည်လို့မရဘူးဆိုပြီးအများအကျိုးကိုကြည်ပြီးဒါပါရမီတော်တွေကိုဖြစ်ခြင်းခဲ့တာဟောတစ်ဖက်ကကြာအကယ်၍မြန်မိမိတို့ကကိုယ့်ကိုယ်ကိုစင်ရင်လို့မိမိတို့ကစွန့်နိုင်တဲ့ပုံကိုမဟုတ်ဘူးအစွမ်းအစအများကြီးမပါဘူးပေါ့ အဲအဲ့လိုပုဂ္ဂိုလ်မျိုးဆိုရင်တော့ခုနဟိုဓမ္မပဒကဒေသနာလိုပဲအတ္တတတံပဒဒေနာဘူနာပိနာဟပယေဆိုတဲ့အတိုင်းမိမိရဲ့အကျိုးစီးပွားနဲ့ရှင်သူတစ်ပါးရဲ့အကျိုးစီးပွားဒီလိုချိန်ထိုးကြလို့ရှိရင်သူတစ်ပါးရဲ့အကျိုးစီးပွားကိုလို့လို့မိမိအကျိုးစီးပွားလေးနည်းနည်းပြည့်စုံမယ်ဆိုတော့ဒါကိုမလုပ်သင့်ဘူးလို့ဖျားဖြစ်တဲ့အခါမှာပြန်ဟောတာရှိအဲ့ဖျားရှင်မှာဖြစ်တဲ့အခါမှာပြန်ဟောတယ်အဲ့ဒေသနာတော်ကြတော့ခုနတတ္တဝါကမစွမ်းနိုင်တဲ့တတ္တဝါဖြစ်ခဲ့ရင်ဘလို့ဖြစ်ခဲ့ရင် မစွမ်းနိုင်တော့တတ္တဝါဖြစ်ခဲ့တဲ့ရှိရင်အဲ့တော့မစွမ်းဆောင်နိုင်ရင်တော့ကိုကျိုးပဲကိုကျင်းကိုတန္တရာဥဒုက္ခကလွတ်မြောက်ရလွတ်မြောက်ကြောင်းဒါကိုပဲကြည်အကယ်၍စွမ်းနိုင်ရင်တော့ကို့အတွက်နေမဟုတ်ပဲနဲ့အများအတွက်ပါကျင့်ရမယ်လို့ဒီလိုနားလည်ရမယ်နော်ကဲထားအဲ့တော့ပြောချင်တာကဒီမှာဗာပြောဦးဇင်းတို့ဘုရားလောင်းအဲ့လိုပါရမီတော်တွေကိုဆင်ကျင်ပြီးတော့ခုနနိတန္တရဘာဝနာပြီးတော့ခုနစိရကာရဘာဝနာအနေနဲ့အင်မတန်ရှင်လျားတဲ့တန္တရာခီးမှာ ပါရမီတော်တွေကိုအချိန်ကြာကြီးဖြည့်ကျင်တာတတ္တဝါတွေအတွေ့ဘသူတွေအတွေ့တတ္တဝါတွေအတွက်အချိန်အကြာကြီးကျင့်ခဲ့ပါတယ်ဗျာဟောနောက်ဆုံးဘာဝနာအနေနဲ့ကဦးဇင်းတို့တက္ကိစ္စဘာဝနာဗါတဲ့တော့တက္ကိစ္စဘာဝနာပါဗျာတက္ကိစ္စဘာဝနာဆိုတော့အဲ့ဘာဝဘာဝနာပါရမီတော်တွေကိုဖြည့်ကျင်တဲ့အပိုင်းမှာလေယူယူတည်တည်နဲ့ဖြည့်ကျင်တာတဲ့ဘယ်လိုဖြည့်ကျင်တာဘာဝနာတွေကိုယူယူတည်တည်ကျင့်ခဲ့ပါတယ်ဗျာ ပါရမီတော်တွေကိုရိုးရိုးတည်တည်နဲ့ဖြည့်ကျင့်ခဲ့တယ်ပါရမီတော်တွေကိုဗါလဲတော့ပါရမီပါရမီတော်တွေကိုရိုးရိုးတည်တည်ကျင့်ခဲ့ပါတယ်ဗျာအဲတက္ကိစ္စဘာဝနာအရာပါရမီတော်တွေကိုရိုးရိုးတည်တည်နဲ့ဖြည့်ကျင့်ခဲ့တယ်ဟုတ်ပလားနော်အဲ့တော့သူကြပါဆိုဘုရားလောင်းတော်ဒီဒါနပါရမီကိုဖြည့်ကျင့်တယ်ရိုးရိုးတည်တည်ပဲတခါလေဖြည့်ကျင့်တာသီလပါရမီဖြည့်ကျင့်တဲ့ဘဝတွေရိုးရိုးတည်တည်ပဲဖြည့်ကျင့်တယ်စသည်အပြင်ပေါ့လေ နေခမပါရမီတွေဖြစ်ခြင်းနဲ့ရိုးရိုးသေးသေးဖြစ်ခြင်းနဲ့မုံမုံမြက်မြက်စိတ်တွေကထားပြီးတော့တယုတ်သေးသေးနဲ့ဖြစ်ခြင်းနဲ့ဒီလိုပြောခြင်းတာအဲ့လိုပါရမီစေပါကိုရိုးရိုးသေးသေးနဲ့ဖြစ်ခြင်းနဲ့အဲ့လိုဘာဝနာ၄မျိုးနဲ့အလောင်းတော်ဘုရားဒီပင်ကမြတ်စွာဘုရားထံပေါက်ကနေပြီးတော့မေတ္တာဗျာဒိပန်ရတဲ့အချိန်ကစပြီးတော့ဒကာကြီးတွေဒကာမကြီးတွေဘာဝနာဘယ်နှမျိုးနဲ့ဖြစ်ခြင်းခဲ့တာတော့ ဘာဝနာ၄မျိုးကျင့်ခဲ့ပါတယ်ဗျာဘာဝနာ၄မျိုးနဲ့ပါရမီတော်တွေကိုဖြည့်ကျင့်ခဲ့တယ်နံပါတ်1တပ္ပတမ္ပါရဘာဝနာပါရမီတော်တွေကိုအလုံးစုံပြည့်ပြည့်စုံစုံဖြည့်ကျင့်ခဲ့တယ်ဒါနံပါတ်1ဟောနံပါတ်2အနေနဲ့ကြည့်မယ်ဆိုရင်အဲ့ဒီပါရမီတော်တွေကိုတခါတည်းအကြအလတ်ဘဝတွေအကြအလတ်မရှိဘဲနဲ့ဖြည့်ကျင့်ခဲ့တယ်နံပါတ်1နိတန္တရဘာဝနာနံပါတ်2ခုနစိတ္တကာရဘာဝနာတခါလေအချိန်အကြာကြီးဖြည့်ကျင်ခဲ့တယ်နံပါတ် ရိုးရိုးတက္ကိစ္စဘာဝနာရိုးရိုးသေးသေးနဲ့ပါရမီတော်တွေကိုဖြည့်ကျင့်ကြတယ်ဆိုပြီးအလောင်းတော်သည်နိယတပြရိပန်စင်မြတ်သည့်ဘဝမှာစားပြီးအဲ့ဘာဝနာ၄မျိုးနဲ့ဘာဝနာဘယ်နှမျိုးနဲ့ဘာဝနာ၄မျိုးကျင့်ခဲ့ပါတယ်ဗျာဘာဝနာ၄မျိုးနဲ့ပါရမီတော်တွေကိုဖြည့်ကျင့်ခဲ့လိုက်တာဘယ်ရောက်လာတော့ဆိုတော့ဦးဇင်းတို့နောက်ဆုံးဘဝရောက်ပြီဟောနောက်ဆုံးဘဝရောက်တဲ့ခါကျဘာဖြစ်တော့လူတကာကြီးတွေဟိုတနေ့ကပြောခဲ့လေဒီဆရာတော်ဘုရားကြီးကခုနှစ်နေဘုရားရှိခိုးလေးကိုဒီနေ့ပြန်ပြောမယ်ဆိုတော့ ဦးဇင်းကတော့ကတ်တူပြောလို့ဒကာကြီးကပြောတယ်ဆရာတော်ရွတ်တို့ကိုထင်မကြီးနဲ့ဗျာတဲ့ဟုတ်မလားအဲ့တော့ဦးဇင်းတို့အဲ့စာလေးကိုပြန်ရွတ်ပြီးတော့ပြောကြရအောင်เนาะကတ်နည်းနည်းလေးပေါ့ကတ်ဟိုလင်္ကာလေးကလည်းကောင်းပါလေဦးဇင်းတို့ငငယ်တဲ့ကဒါလေးဟိုရတာဒါဆိုတော့အင်မတန်လေးဟိုပြန်ရွတ်ရတဲ့အခါတိုင်းကြည်နူးရပါအဲ့ဒါလေးဦးဇင်းတို့ပြန်သွားကြရအောင်เนาะအဲ့တော့အဲ့လိုတဲ့ခုနပါရမီကိုဖြည့်ကျင်လာလိုက်တာအခုဒီတိတ်တတဘဝပေါ့ဒီဖျားပြစ်မဲ့ဘဝရောက်တဲ့ကမှာဘာဖြစ်လာတော့ ဒန္ဒီယူကဆယ်လကြာသောမဟာတက္ကရီ68ကျုံကဆုံလာပြေတောက်ကြနေဝဲချမ်းမြေဆုံးသည် လုံပိနီ၌မဟီလိုက်စုဖွာတော်မူသည်နတ်လူအောင်မျိုးလမ်းပါကိုဟောဒီဟာလေးပေါ့နော်အဲ့တော့ပြန်ပြီးတော့ဦးဇင်းတစ်ခေါက်စိုးကြည့်မယ်လူတကာကြီးတက္ကမကြီးတွေပြန်ပြီးနိုင်ဝသွားတော့မိတာလေးတွေပြန်ရသွားတာပေါ့နော် ဒန္ဒီယူကဆင်လာကြသောမဟာတက္ကရီ68ကျော်ကစုံလာပြီတောက်ကြနေဝယ်ချမ်းမြေဆုံးသည် လုံပြီးနီ၌မဟီလိုက်စုဘွားတော်မူသည်နတ်လူအောင်မြို့လမ်းပါကိုဟောဒါလေးတိတ်ပြီးတော့ဦးဇင်းတို့အတိတ်ပဲပြေပါတယ်တန်နေယူကဆင်လာကြတော့ဦးဇင်းတို့ဘုရားတန်နေယူတယ်တန်နေယူတာဘယ်လမှာယူတော့ဆိုသူရှိရပုဂ္ဂလိပြန်ဆိုရင်တော့ပိုကောင်းတာနည်းနည်းကြာတော့မှဆိုလို့အဲ့ဒါဗါလဲတော့ သုံးသူရှင်ပင်သုံးလူရှင်ပင်ကျွန်းထိတ်တင်တောင်းခွင်ဇကြဝလာနတ်မြမာတို့ညီညာယုံစုတောင်းပန်မှုကြောင့်ယတုနကိုရွှမ်းရွှမ်းဆိုသည်ဝါဇူလာပြေကျွမင်းနေဝဲချမ်းမြေကြည်ပြူတန်တယူသည်နတ်လူငိမ့်ဖို့ဂိမ့်မာကိုအဲ့တော့ဝါဇူလာပြေဟောဝါဇူလာပြေမှာဦးဇင်းတို့ဘုရားလောင်းပြိတန်တွေယူလိုက်တာဘလောက်ကြာတော့ဆိုတော့10လတဲ့တကကြီးတွေဒီမှာယူဘလောက်ကြာ ဆယ်လားကြာခဲ့ပါတယ်ခင်ဗျာအဲ့လိုဝါစုလားပြည့်ကနေပြီးတော့ဝါကောင်လားပြည့်တော်တရင်လားပြည့်တရင်ကျော်လားပြည့်တစောင်းမုံလားပြည့်နှတော်လားပြည့်ပြာစုလားပြည့်တပိုလွဲလားပြည့်တပေါင်းလားပြည့်တကူလားပြည့်ကစုံလားပြည့်ဆိုတော့ကစုံလားပြည့်လည်းကြာအောင်ဘယ်လောက်ကြာသွားတော့ဆယ်လားဘယ်လောက်တဲ့တော့ဆယ်လားကြာသွားပါတယ်ခင်ဗျာဒါဦးစင်းကပြီးခဲ့တဲ့ကစုံလားပြည့်နေ့ကဒီမှာလည်းပဲညတရားပွဲလေးဒီရွာထဲမှာရှိတော့အဲ့ဒါသွားဟောတော့ဒီခါလေးကျတော့ခက်ကာလာကဒီအင်္ဂလိပ်တက္ကတိဒီပေါ့နော်ဒီဟိုသုံးတာများလာတော့ မမာလာတွေတော့မှပဲတကယ်ကြီးတကယ်ကြီးတကယ်လေးမိတ္တိပြစ်ကုန်တာဟုတ်လားအဲ့တော့အဲ့ဒါလေးလည်းပဲဦးဇင်းတို့မမေ့အောင်ပေါ့နော်အဲ့တော့ဝါဆိုလာပြစ်ကနေပြီးတော့စရည်တွက်မယ်ဆိုရင်ဝါဆိုပြီးတော့ဝါကောင်လာပြီးဝါဆိုဝါကောင်တော်သလင်းတရင်ကျုံပဇောင်းမုံနတော်ပြာစုတပူရဲတပောင်းတကူကဆုံဟောကဆုံလည်းရောက်ကုန်ဆယ်လာပြည့်တယ်ဘယ်မှာပြည့်တော့ကဆုံရောက်တော့ဆယ်လာပြည့်ပါတယ်ဗျာအဲအဲ့တော့ကဆုံလောက်ဆယ်လာပြည့်တော့ခုနပြောတာ ဒဏ္ဍယုကဇလကြသောမဟာတက္ကရိ68ကျော်ဟောမဟာတက္ကရိရကြည်မဲ့ဆို68ခုနှစ်ကဆုံလာပြီနီတောက်ကြနေဝယ်ချမ်းမြေဆုံးသည်လုံပြီနီ၌ဟောတောက်ကြနေမှာတဲ့လုံပဏီအင်ဂျင်တော်အဲ့တော့ဟိုတုန်းကတော့ဒါမြစ်ကြီးမဒေတာပေါ်လေအခုတော့ဦးဇင်းတို့ဟိုဒေတာတွေဒီ region တွေပိုင်းခြားလိုက်တဲ့အခါကျတော့အခုတော့ဟိုနေပေါ်တဲ့တော့ရောက်သွားတယ်ထင်တယ်နော်နေပေါ်တဲ့မှာ အဲ့တော့အဲ့လုံမဏီညင်းတော်မှာဘုရားအလောင်းတော်ဖွားမြင်တယ်ဘုရားအလောင်းတော်ဘာဖြစ်တဲ့တော့ဘုရားအလောင်းတော်ဖွားမြင်ပါတယ်ဘုရားဟောဒါဒီဒုတိယမြောက်ကစုံလပြည့်နေကထူးခြားချက်ပဲတဲ့ဦးဇင်းတို့ဗုဒ္ဓဘာသာတွေအတွက်ဦးဇင်းတို့ကဒါကျေးဇူးတော်ရှင်ဒါဘုရားရှင်ဒီ အလောင်းတော်ဘဝဒီဘဝဘုရားဖြစ်မဲ့ဘဝမှာဒါကဆုံလပြည့်နေမှာဖွားမြင်ခဲ့တယ်ဘယ်နေ့မှာဖွားမြင်ခဲ့ကဆုံလပြည့်နေမှာဖွားမြင်ပါတယ်ဗျာလပြည့်နေမှာဖွားမြင်ပြီးတော့ဒါကားတဲ့ဖွားမြင်ပြီးတာလည်းမိရှုတန်တင်ဖွားမြင်တာနဲ့တပြိုင်တည်းတက်တာခြေခုနှလန်းလန်းနေဒါစကားကြီးဒါငါကွန်ဒါပြောကြခဲ့တယ်ဒါတွေကတော့တို့တကိုင်းကြီးတကမာကြီးတီးပြီးသားဆိုတော့တကယ်ဆက်သွားမယ်ဒါဒုတိယမြောက်ကဆုံလာခဲ့ထူးခြားချက်ပဲနောက်အဲ့ဒါပြီးတော့ ဟွာပွင့်ဟောပွင့်မေတဲ့ဟောပွင့်တဲ့အခါကျတော့ဦးဇင်းတို့ဘုရားပွင့်နေဘုရားပွင့်နေဆိုတော့ဘုရားကခုနမဟာတက္ကရေ63မဟာတက္ကရေ68ကျုံ68မှာပွားမြင်တယ်ပွားမြင်ပြီးတော့16နှစ်မှာဒီနန်စီစဉ်တွေကိုခံစားတယ်ဘလောက်ခံစားလိုက်လို့16နှစ်ကနေဒီနန်စီစဉ်တွေကိုခံစားလိုက်တာ73နှစ်ကြာတယ်တဲ့ဘလောက်ကြာတော့73နှစ်စီစဉ်ခံစားပါတယ်ခင်ဗျာ 73နှစ်နန်းစည်းစိမ်ကိုခံစားပြီးတော့အဲ့73နှစ်ကြာတဲ့အခါမှာ29ရောက်တာတဲ့အခါကျတော့ဒါဦးဇင်းတို့ရှင်ရာဟုလာသားတော်ရာဟုလာကလည်းဖွားပြီးဟိုးဥယျာဉ်တော်ကိုထွက်တော့လည်းပဲဒါအခါတဲ့နတ်တွေကဟို ပြတ်တာမှုကြောင့်ဒါနမိတ်ကြီးလေးပါသူသူနာသူသေးယဟန်ဆိုတဲ့နမိတ်ကြီးလေးပါထင်းပြီးထင်းတဲ့အခါထိုနေ့မှာဒါတောထွက်တယ်ပေါ့အဲ့တော့29မှာတောထွက်တယ်တောထွက်ပြီးတော့တခါတည်း တို့ဒကာကြီးဒကာမကြီးသိတာတော့ဗါလဲဆိုဒုက္ခရစရိယဘယ်နှစ်ကျင့်လိုက်ရတော့6နှစ်ကျင့်ပါတယ်ဗျာ6နှစ်ကျင့်နေအဲ့လို6နှစ်ကျင့်ပြီးတဲ့အခါကျတော့ဘုရားပြတော့မယ်တော်ရမြိုင်မော6နှစ်ပြော၍ခါတော်တပုံပွင့်ခြင်းဂျုံကကစုံလာပြီစင်မင်းနေဝယ်မြေပရက်မေပလင်ပွေတဲ့ရွှေညောင်တော်ကြီးပြိတံဒီနေ့မကြီးကြည်ပြူနေတော်မူတရရံမြူခပ်ပင်အမိုက်တင်းကို အရှင်ဘေပြောက်အလင်းပေါက်ကထွန်းတော်ဘုံတော်တောင်းလုံးကျော်သည်သုံးပေါ်လူတို့ငိမ့်ပါကိုဒီထားလေးကတော့ညမ်းပါကိုတော်ဖြစ်နေတယ်တခါကြီးငိမ့်ပါကိုဗါတဲ့တော့ငိမ့်ပါကိုပါဗျာငိမ့်ပါကိုအဲ့တော့ဒီမှာတောရင်မြိုင်ပေါ်6နှစ်ပြော၍အဲ့တောထွက်လိုက်တာတောထွက်ပြီးတဲ့အခါကျတော့အဲ့တော့တောထွက်တဲ့နေရာလေးမှာဦးဇင်းတို့စကားလေးတစ်ခုခြံပြီးပြောခဲ့အောင်နောက်ဟုတ်ဘက်မှာပြောစရာစကားလေးနည်းနည်းလေးဆက်ဆက်လို့ အဲ့တော့ဒေါထွက်တဲ့အခါကျတော့နော်မတောင်ကမှာဒေါထွက်ပြီးတော့တကားတဲ့ဒီဘက်ရာဇဂျိုပြည်တဲ့ကိုဒါစပြီးတော့ဒေါထွက်ပြီးတဲ့အခါဒါဇွန်ကိစ္စအတွက်ဒါလှဲ့လေလွဲ့လေတဲ့အခါမှာဒါဘရင်ဗိမိတာရာနဲ့တွေ့ခဲ့တယ်တွေ့ပြီးတော့တူတူပြောပေါ်တယ်ဘရင်ဗိမိတာရာကထိနှံစီနေခေါ်ဝေးပြီးတယ်မယူမယူတဲ့ကနောက်ဆုံးဘုရားဖြစ်ရင်တော့သူ့နိုင်ငံကိုဥစွာပထမကြွပါလို့ဘလို့ပြင့်ပိတ်ထားတယ်ဒါလေးစကားမြတ်ကလေးပေါ့အဲ့ရနေပြီးတော့မအောင်စင်းတို့ဘုရားအလောင်းတော်ဒီဒါဥဒ္ဒဝေလာတော်ကိုကပ်ပြီးတော့ဒုက္ကရာစရိယဒါ6နှစ်ကျင့်ခဲ့တယ်ပေါ့ ကျင့်ပြီးတဲ့အခါအဲ့မှာတော်ရဲ့မြိုင်တော်ရမြိုင်မော6နေပြော၍ခါတော်တပုံဘုညင်ကြုံကဟောအဲ့တော်ရမြိုင်မော6နေပြော၍6နေကြာသွားတယ်အဲ့ဒီခါပြီးတဲ့အခါဘုညင်တန်းလာတဲ့အခါကျဘာဖြစ်တော့ကစုံလာပြီစင်မင်းနေဝဲဘာလဲတော့ကစုံလာပြီစင်မင်းနေတဲ့ဘာနေတယ်တော့တကကြီးဘုဒ္ဓဟူးနေပါဗျာ ဗုဒ္ဓဦးနေကဆုံလာပြီအစဉ်မင်းနေဆိုတဲ့အဲကဆုံလာပြီဗုဒ္ဓဦးနေဘကုတ်ကဆုံလာပြီဘုံဦးနေကိုရောက်လာတဲ့အခါအဲ့တော့ဦးဇင်းတို့ဒုဒကကြီးကြည်ပြီးသားဒါသူဇာတာတတိသမီကတ်တဲ့နုကနာဇွမ်းကိုလေးတက်ကုတ်လို့ဖုံးပေးတယ်ဖုံးပေးပြီးတဲ့အခါကျတော့အဲ့ဒီမှာဘာဖြစ်တုံးဆိုတော့ဒီဦးဇင်းတို့ဒီဘောဓိပင်ရင်ကိုဘုရားရှင်ဘုရားအလောင်းတော်ဒီချင်းကပ်လာတယ်ချင်းကပ်လာပြီးတော့ဦးဇင်းတို့ဟိုးမကြမကြပေါ့ဟုတ်တော့ဦးဇင်းတို့ဘုရားအလောင်းတော်ဒီ ဘုရားရှင်ဒီသမထယာနိကာဆိုတဲ့အပိုင်းလေးကိုဦးဇင်းတို့မကြမကြပြောခဲ့ဘူးလားရှိအဲ့ဒီတိုင်းပဲပေါ့အဲ့မှာအာနာပါနသနုတိဇာနာနိဗ္ဗာတိတဝတရေဝပါရကံကတဝဝိပဿနာဟောတိတဝမကပရိပါတိယသရမကဉာဏိနာတဗ္ဗကိတိတေခေပိတဝသမ္မာတံဗုဒ္ဓေပိတံဗုဒ္ဓီဆိုတဲ့အတိုင်းပေါ့အဲ့ဒါတခါတဲ့အာနာပါနာစတုဒ္ဓဇံကိုရအောင်အရင်အထုတ်ပြီးတော့ကအဲ့ဒါကိုအခြေပြုပြီးဝိပဿနာတွေကိုအစဉ်အစဉ် ပွားများအားထုတ်လိုက်တာတဲ့အဲ့ဒါနောက်ဆုံးမှာတော့ဘာဖြစ်တော့ဒါအရဟတမဉ္ဉံစိုက်လာတဲ့အခါမှာဆံယဆံယကိရိတာတွေကဆံယဆံယကိရိတာတွေဆံယဆံယမတရားတွေကဆံယဆံယကိရိတာတွေကိုပယ်လို့နောက်ဆုံးအရဟတမဲ့၄၀မြောက်ဖြစ်တဲ့သုတမကဉာဏ်နေနာ၄၀မြောက်ဖြစ်တဲ့အရဟတမဉ္ဉံရောက်တဲ့အခါဒုအရဟတမဉ္ဉံကအလုံးစုံသောတပ္ပကိလေသေခေပစ်တော် အလုံးစုံသောကိလေသာတွေကိုကုံစီ၍ဟောကိလေသာတွေကိုကုံပသက်ပြီးတော့အဲ့မှာတမ္မာတမ္ဘောဓိဉာဏ်ကိုရတယ်တမ္မာသမ္ဗုဒ္ဓဖရာထင်ရှားဖြစ်တယ်ဆိုတာဒါဒီနေ့ပဲကစုံလာပြည့်နေ့ဘယ်နေ့တည်းတော့လူတကာကြီးဒီကစုံလာပြည့်နေ့ပါဗျာကစုံလာပြည့်နေ့အဲ့တော့အဲ့ကစုံလာပြည့်နေ့မှာဒီမှာဦးဇင်းတို့ဝိပဿနာနဲ့ပတ်သက်လို့ခုနဒီဦးဇင်းတို့ဒါလေးပြောချင်တာပေါ့အဲ့တော့ဝိပဿနာရဲ့အရှုခံအာယုံဆိုတာတို့တကာကြီးဒီကမာကြီးဒီသင်္ခါရတရားတွေ ဘာတွေတော့သင်္ခါရတရားတွေပါဗျာသင်္ခါရတရားတွေယုတ်တရားနန္တရားအကြောင်းတရားအကျိုးတရားအဲယုတ်တရားနန္တရားတို့ယုတ်တရားနန္တရားကိုပြစ်ပေါ်စေတတ်တဲ့အကြောင်းတရားအကျိုးတရားထိုတရားတွေအလုံးဒီသင်္ခါရတရားတွေဘာတရားတွေတော့သင်္ခါရတရားတွေပါဗျာတော့အဲ့သင်္ခါရတရားတွေအဲ့သင်္ခါရတရားတွေဒီဝိပဿနာရဲ့အရှုခံအာယုံပဲဘာကဲအရှုခံအာယုံဒီသင်္ခါရတရားတွေဒီဝိပဿနာရဲ့ အရှုခံတရားတွေပါဗျာဝိပဿနာရဲ့အရှုခံအဲ့တော့ဒီညမှာဦးဇင်းတို့ဝိပဿနာကိုပေါ့ဒီနားလဲလွယ်အောင်ဘာသာပြန်ကြမယ်ဆိုအဲ့သင်္ခါရတရားတွေကခုနအပြစ်ပေါ့ထိုသင်္ခါရတရားတွေဒီခဏမစဲတဲတဲတဲဖြစ်ပြီးတော့ပြက်နေတဲ့အတွက်ကြောင့်မမြဲဘူးအနေကြဒါလည်းပြစ်ချက်တစ်ခုနောက်တစ်ခါဖြစ်ချင်းပြက်ချင်းတန်ကျက်ချင်းအမျက်မပြတ်နှိမ့်ဆက်နေတယ်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတယ်ဒီသင်္ခါရတရားတွေကဒုက္ခဟောဒါလည်းတကကြီးတွေပြစ်ချက်မဟုတ်ဘူးလားပြစ်ချက်ပါဗျာ ဖြစ်ဖြစ်ပဲနောက်တကထိုသင်္ခါရတရားတွေသည်အခြေခဲအခိုင်မှာနှစ်သာရအပြင်တည်တတ်မနေဘူးအစိုးမရဘူးတို့အတွက်ကြောင့်အနတ္တာဟောဒါလည်းပဲတကကြီးတွေဒီမကြီးတွေပြစ်ချက်မဟုတ်ဘူးလားအနတ္တတရားတွေပြစ်ချက်ပါဗျာအဲ့တော့ဦးဇင်းတို့ပြန်ပြီးတော့ချိုးလိုက်မယ်ဆိုရင်ဝိပဿနာဆိုတာတကယ်အရှိယုံ nant ဓမ္မသင်္ခါရလို့ခေါ်တဲ့ဒီပရမတ္ထတရားတွေက အပြစ်ကိုမြင်အောင်ရှုပွားသုံးသပ်ရတာပဲအဲ့တော့ဒီသင်္ခါရတွေကပြစ်ချက်ကိုမြင်ဖို့ဆိုတာကဒကာကြီးတွေဒကာမကြီးတွေထိုက်တဲ့နဲ့ကျင့်တယ်တော့ကျင့်ရတယ်အဲ့တော့ဦးဇင်းတို့ဦးဇင်းကတော့ဒီမှာလေဘာသွားပြီးတော့ဦးဇင်းကနားလည်လိုက်တော့ဆိုတဲ့အခါကျဒီသင်္ခါရဒုက္ခပေါ့သင်္ခါရတရားတွေကပြစ်ချက်တွေကိုမြင်ရေးကနောက်မှာဥစ္စာပရမဦးဇင်းတို့ဘာကိုအရင်ဆုံးမြင်အောင်ကြည့်ရမလဲဆိုတဲ့အခါကျတော့ဘဝဒုက္ခကိုတော့အရင်မြင်အောင်ကြည့်ဖို့လိုတယ်ဘာကိုမြင်အောင်ကြည့်ဖို့လို့ ဘဝဒုက္ခဒုက္ခကိုအရင်မြင်အောင်ကြည့်ရပါမယ်ဖေ။ဘဝဒုက္ခတနည်းအားဖြင့်ဘဝရဲ့ပြစ်ချက်တွေဘဝရဲ့အပြစ်တွေကိုမြင်အောင်ဦးဇင်းတို့အရင်ကြည့်ရဘဝရဲ့ဒုက္ခဘဝရဲ့အပြစ်တွေကိုအရင်မြင်အောင်ကြည့်လို့ချင်းအဲ့ဘဝတွေကိုယွန်ရှာလာမယ်ဆက်ဆုပ်လာမယ်ယုံမုန်းလာမယ်အဲ့လိုဘဝတွေကိုယွန်ရှာဆက်ဆုပ်ယုံမုန်းလာတဲ့အခါမှာတခါတည်းအဲ့ဘဝတွေနဲ့ဆက်ဆက်ပြီးဒီဘဝတွေမဲ့လားငါတို့ခုလို့ဆိုရင်တော့ကပူဆွေးတွေရောက်နေရတာဆင်းရဲဒုက္ခတွေဘဝတွေကမလုံးမကြုံကျင့်နေရတာဒီဘဝတွေလားလို့ ဒီလိုကြည့်တဲ့အခါကျတက္ကကြီးတွေဒီဘဝတွေဟုတ်သေးလားမဟုတ်တော့ဘူးဟောအတိတ်အတိတ်တန်ត្រာမှာလည်းထိုးခဲ့သူတော့ဒါတခါတည်းဘူဝံမှုတွေစိုးရင်မှုတွေကြောင်းကြမှုတွေမလုံခြုံမှုတွေဒါတွေနဲ့ကြုံခဲ့ကြရတယ်အဲ့တော့တန်ត្រာဒုက္ခကိုပါသွားမြင်နေဘာကိုပါမြင်တန်ត្រာဒုက္ခပါမြင်ပါတယ်ခင်ဗျာဘဝဒုက္ခကိုမြင်ဘဝဒုက္ခကိုများများဆင်ခြင်ရင်တန်ត្រာဒုက္ခကိုပါမြင်တယ် ဘဝပြစ်ချက်တွေကိုများများမြင်နေဘဝပြစ်ချက်တွေကိုများများဆင်ញင်နိုင်ရင်တန္တရာဒုက္ခတန္တရာပြစ်ချက်တွေကိုပါသွားပြီးတော့မြင်နေအဲ့လိုဘဝဒုက္ခဘဝပြစ်ချက်တွေတန္တရာဒုက္ခတန္တရာပြစ်ချက်တွေကိုမြင်ပြီးအပြစ်တွေကိုမြင်ပြီးဆိုရင်ဒကာကြီးတွေဒကာမကြီးတွေအဲ့ဘဝအဲ့တန္တရာအပေါ်မှာဘာဖြစ်လို့အတိတ်မှာလည်းဒီလိုပဲကြုံခဲ့တယ်အနာဂတ်လည်းပဲတန္တရာခကြီးမဆုံးသေးရင်ဒီလိုပဲကြုံမှာပဲ ဒီလိုရန်သူမျိုး၅ပါးရေမိမိမိခိုးသူမချစ်မနစ်သောသာသူသမီးတို့ဆိုတဲ့ဒီလိုအန္တရာယ်တွေကလည်းရန်သူမျိုး၅ပါးနိုင်လဲစုံမှာပဲဆိုတဲ့ဒီလိုပြစ်ချက်တွေကိုမြင်လာတဲ့အခါမှာတခါကြီးတခါမအဲ့ဘဝအဲ့တန်ត្រာကိုယုံမုံလာတဲ့စက်စုပ်လာတဲ့ညှင်းငွေလာတဲ့အဲ့ဘဝအဲ့တန်ត្រာကနေလွတ်မြောက်ခြင်းလာမယ်အဲ့ဘဝအဲ့တန်ត្រာကလွတ်မြောက်ခြင်းအဲ့ဘဝတန်ត្រာကလွတ်မြောက်ရာ ဖြစ်တဲ့အကျင့်တွေကိုတော့ဦးဇင်းတို့နံပါတ်၄လေးလာမယ်စီးပူးမယ်အခုလိုနာယူမယ် ဒါပါလဲဆိုတော့ဘဝဒုက္ခဘဝဆင်းရဲတဏ္ဍဒုက္ခတဏ္ဍဆင်းရဲတွေကလွတ်မြောက်ခြင်းလို့အဲ့လိုဘဝဒုက္ခဘဝဆင်းရဲတဏ္ဍဒုက္ခတဏ္ဍဆင်းရဲကလွတ်မြောက်ခြင်းလို့အကျင့်ကောင်းတွေကိုရှာအကျင့်ကောင်းတွေကိုရှာလို့ခုနမဂ္ဂင်၈ပါးကျင့်တင်တရားဝိသုဒ္ဓိ9ပါးဆိုတဲ့ဒီကျင့်တင်တွေကိုသွားတွေ့လို့ရှိရင်အဲ့ကျင့်တင်တွေအတိုင်းကျင့်မယ်ဆိုရင်တော့တခါကြီးရေဒီကမာကြီးဒီဘာကိုသွားတွေ့ရမလို့ဆိုတော့ ဘဝဒုက္ခတန္တရဒုက္ခကိုမြင်လို့ထိုဘဝဒုက္ခတန္တရဒုက္ခတွေကိုစင်ញင်ပြီးတော့ထိုဘဝဒုက္ခတန္တရဒုက္ခတွေကလွတ်မြောက်လွတ်မြောက်ကြောင်းကိုကျင့်ရင်းနဲ့သွားပြီးတော့သင်္ခါရဒုက္ခကိုမြင်နေဘာကို မြင်သင်္ခါရဒုက္ခကိုမြင်သွားပါမယ်ခင်ဗျာသင်္ခါရဒုက္ခကိုမြင်ဟောအဲ့သင်္ခါရဒုက္ခကိုမြင်တယ်သင်္ခါရတရားတွေကပြည့်ချက်ကိုမြင်တော့မှထိုသင်္ခါရတရားတွေကိုယုံမုံလာလဲဆက်စုပ်လာတယ်မိမိရဲ့လူဘဝဆိုတဲ့ခန္ဓာယုံနာလူဘဝကြီးဟာလည်းပဲယုံနာဓမ္မဆိုတဲ့သင်္ခါရတရားတွေနဲ့တိဆောက်ထားတယ် အာနတ်ဘဝနတ်ချမ်းသာမြမဘဝမြမစန္နာဆိုတဲ့ဒီ32ပုံကျင့်နေတယ်မြဒီသင်္ခါရတရားတွေနဲ့တိဆောက်ထားတာဖြစ်တော့ဒီသင်္ခါရတရားတွေကိုကမမြဲခြင်းဆိုတဲ့အိဋ္ဌဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခဲအခိုင်အမာနှစ်သာရအပြင်တိတတ်မနေခြင်းအစိုးမရခြင်းဆိုတဲ့အနတ္တကိုသွားမြင်လာတဲ့အခါထိုသင်္ခါရတရားတွေကိုပါတခါထပ်ပြီးတော့ယွန်ရှာလာမယ်ဆက်ဆုပ်လာမယ်ယွန်မုန်းလာမယ်ထိုသင်္ခါရတရားတွေကိုညှိငွေလာမယ်အဲ့လိုသင်္ခါရတရားတွေကိုညှိငွေလာရင်တော့ဘာဖြစ်တော့ ထိုသင်္ခါရတရားတွေကညီးငွေ့တဲ့အတွက်ကြောင့်ထိုသင်္ခါရတရားတွေကလွတ်မြောက်ခြင်းလာလို့ထိုသင်္ခါရတရားတွေကိုဆက်လက်ပြီးတော့ဝိပဿနာရှုပွားသုံးသပ်ရင်တော့ဘာဖြစ်မလို့ထိုသင်္ခါရတရားတွေကလွတ်မြောက်ရာ အသင်္ခတဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုမယ်။ဘာကိုမျက်မှောက်ပြုမှာထိုသင်္ခါရတရားတရားတွေရဲ့လွတ်မြောက်ရာအသင်္ခတကိုမြင်ပါပဲဗျာ။ ဟုတ်တယ်အဲ့ဒီသင်္ခါရတရားတွေကလွတ်မြောက်ရအသင်္ခတကိုမြင်မယ်အသင်္ခတဆိုတဲ့အငိမ့်တဲ့နိဗ္ဗာန်ကြီးကိုမျက်မှောက်ပြုနိုင်မယ်ဒါဦးဇင်းတို့အဲ့ဒီအသင်္ခတဆိုတဲ့အငိမ့်တဲ့နိဗ္ဗာန်ကြီးကိုမျက်မှောက်ပြုနိုင်မှာဦးဇင်းတို့ဒီတကယ်လွတ်မြောက်မှုကိုရတာဘာကိုရတာတကယ်လွတ်မြောက်မှုကို ရပါမယ်ဖေဟာတကယ်လွတ်မြောက်မှုကိုရပြီအဲ့တော့ဒီနေရာမှာဦးဇင်းတို့ဘုရားအလောင်းတော်ကိုကြည်လိုက်လို့ရှိရင်ခုနဒီ body ဘောဓိပင်ရင်ကိုချင်းကပ်လာပြီးအာနာပါနကိုသရုတ်တဇံကိုအခြေခံပြီးဝိပဿနာတွေကိုအစဉ်တိုင်းပွားများတယ်ပွားများတဲ့အခါမှာဦးဇင်းတို့ဘုရားရှင်ရဲ့ဒီဝိပဿနာတွေဒီဦးဇင်းတို့စာရပြောတယ်ဆိုလို့ရှိရင်မဟာဝဇိရာဝိပဿနာဉာဏ်လို့ခေါ်တယ်ဘယ်လိုခေါ်တော့မဟာဝဇိရာဝိပဿနာဉာဏ်တဲ့မဟာဝဇိရာဝိပဿနာဉာဏ်အဲဒီမဟာဝဇိရာဝိပဿနာဉာဏ်နဲ့ပတ်သက်လို့ဦးဇင်းတို့ဒီမှာနည်းနည်းလေးပြောခြင်းအဲ့တော့ဒုဒကကြီးဒီမှာဒီမဟာဝဇိရာဝိပဿနာဉာဏ်နဲ့ပတ်သက်လို့ရှိရင် နံပါတ်1အခြေခံနားလည်ထားရမှာကဒီပရိစ္ဆသမုပ္ပါအင်္ဂါရက်တွေကိုနားလည်ထားရမယ်။ဘာကိုနားလည်ထားရမလဲ။ပရိစ္ဆသမုပ္ပါရဲ့အင်္ဂါတွေကိုနားလည်ထားရပါမယ်ခင်ဗျာ။အဲ့တော့ပရိစ္ဆသမုပ္ပါအင်္ဂါရက်တွေရောဒုဒကကြီးဒုက္ကမကြီးတွေသိတဲ့အတိုင်းပဲအဝိဇ္ဇာပစ္စယသင်္ကာရသင်္ကာရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံဆိုတဲ့အတွက်ကြောင့်အဝိဇ္ဇာသင်္ကာရဝိညာဏယုတ်တလယနာဘဒ္ဒဝေဒနာတဏဥပါဒံသင်္ကာရကံကံမ ဇာတိဇရာမရဏဆိုတဲ့ဒီတရားတွေဘဝဇာတိဇရာမရဏဆိုတဲ့ဒီပရိသသမုပ္ပတ်အင်္ဂါ12ရပ်ဗါတဲ့တော့ပရိသသမုပ္ပတ်အင်္ဂါ12ရပ်ကိုသိရပါမယ်ဗျာပရိသသမုပ္ပတ်အင်္ဂါ12ရပ်ဝိဇာသင်္ခါရဝိညာဏယုတ်တလာရင်အစရှိတဲ့ဒီပရိသသမုပ္ပတ်အင်္ဂါ12ရပ်ကိုအခြေခံနားလည်ထားရမယ်နောက်ပြီးတော့ဦးဇင်းတို့ဘုရားရှင်ရဲ့ဝိပဿနာခေတ်ဒီ စัจ java ဝလာတိုက်ပေါင်းတဲ့ဂရေတသိန်းရှိတယ်တဲ့ဂရေဘယ်လောက်ရှိတယ်တော့စัจ java ဝလာတိုက်ပေါင်းဂရေတသိန်းရှိပါတယ်ဗျာအဲ့တော့ဘုရားရှင်ဒီအလောင်းတော်ဘဝဒီဝိပဿနာကိုအထုတ်ပြီးဆိုတဲ့အခါကျတော့ဒီစัจ java ဝလာပေါ့ဦးဇင်းတို့ဘုရားကိုယ်နဲ့ဒီစัจ java ဝလာမှာရှိတဲ့အဲ့ဒီအင်္ဂါရက်တွေပေါ့အဝိဇ္ဇာတခါလေရှိရှိတဲ့မြတ်တတဝအနန္တတွေအလုံးကိုပေါင်းချုံလိုက်လို့ရှိရင်တကယ်တကယ်ထင်ရှားရှိနေတဲ့အရှိတရားကအဝိဇ္ဇာသင်္ခါရ ဝိညာဏယုတ်တလအိနာဖတ်တာဝိညာဆိုဒီတရားတွေပဲရှိတာရှိတဲ့အခါကျတော့ဒီစัจ java လာမှာရှိတယ်အဲ့ဒီအင်္ဂါရ12ပါးကိုရခြင်းကဝိပဿနာရဲ့အရှုခံအဖြစ်နဲ့ဘုရားအလောင်းတော်ကဝိပဿနာရှုပွားသုံးတတ်တယ်ထိုသင်္ကာရတရားတွေကမမြဲခြင်းဆိုတဲ့အိဋ္ဌဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခဲခိုင်မာနှစ်တရားပြင်တည်တတ်မနေခြင်းအစိုးမရခြင်းဆိုတဲ့အနတ္တကိုအဲ့လိုဝိပဿနာရှုပွားသုံးတတ်တဲ့စัจ java လာတစ်ခုမှရှိတယ်အင်္ဂါရ12ပါးကိုဝိပဿနာရှုတယ်အင်္ဂါရဘယ်နှပါး အင်္ဂါရက်12ပါးကိုရှုရပါတယ်ဗျာပရိစ္ဆသမုပ္ပတ်အင်္ဂါရက်12ပါးဒီစတောင်းလိုက်တစ်ခုလုံးကိုခြုံကြည့်ရင်ဒကာကြီးဒကာမကြီးဒီအင်္ဂါရက်12ပါးတဲ့အပေါ်လွန်ရှိသေးလားမရှိတော့ဘူးအဝိဇ္ဇာအစုဘုံသင်္ခါရအစုဘုံဝိညာဉ်အစုဘုံဝိညာဉ်နာယုတ်နာယုတ်အစုဘုံဆိုတဲ့ဒီသင်္ခါရအစုဘုံမရှိရဒါကြောင့်မလို့ဒီဟိုယုံ nant ဆိုတာလေဒီပရိသသမုပ္ပါထဲမှာအကုန်ကျုံးဝင်သွားတာပဲကျုံးဝင်တော့ဒီပရိသသမုပ္ပါအင်္ဂါရဲ့12ပါးကိုဒီစัจ java လာတစ်ခုလုံးမှာရှိတဲ့ပရိသသမုပ္ပါ 12ရက်အင်္ဂါရက်12ပါးကိုဝိပဿနာရဲ့အစုခံအဖြစ်သုံးသပ်တယ်အဲ့လိုမျိုးစัจ java လာကခုနပြောတယ်ဂရေဘယ်လောက်ရှိတယ်လို့ဂရေတသိန်းရှိပါတယ်လောက်ရှိတယ်လို့ဂရေတသိန်းရှိတယ်အဲ့တော့ဂရေတသိန်းကိုတကကြီးကြီးပရိသသမုပ္ပတ်အဲ့တော့ဒီစัจ java လာမှာရှိတဲ့ပရိသသမုပ္ပတ်အင်္ဂါရက်12ခုကိုရှုပွားပြကြကဘုရားအလောင်းတော်ဒီနောက်စัจ java လာတစ်ခုမှာရှိတဲ့ဒီပရိသသင်္ခါရတိပရိသနောက်စัจ java လာတစ်ခုမှာအကျုံးဝင်နေတဲ့ရှိရှိသမျှတတ္တဝအနန္တရှိသမျှ သင်္ခါရတရားတွေကိုစုပြုံလိုက်ရင်လေစုပုံလိုက်ရင်ဒီအင်္ဂါရ12ရပ်ပဲထွက်လာတယ်ပရိသသမုပ္ပါအင်္ဂါ12အဲ့တော့နောက်စကြဝဠာတစ်ခုမှရှိတဲ့ပရိသသမုပ္ပါအင်္ဂါရ12ပါးကိုလည်းယူပါသုံးသပ်နောက်စကြဝဠာတစ်ခုမှရှိတဲ့ပရိသသမုပ္ပါအင်္ဂါရ12ပါးကိုလည်းယူပါသုံးသပ်အဲ့လိုနဲ့သုံးသပ်လိုက်တာစကြဝဠာဂရေတသိန်းကိုအင်္ဂါ12ရပ်နဲ့မြှောက်လိုက်တဲ့အခါကျတော့ဒကာကြီးဒကာမကြီးဘလောက်ရတော့ဆိုတော့အဲ့မှာဂရေတသန်းနဲ့2သိန်းရတယ်ဘလောက်ရတော့ဂရေတသန်းနဲ့2သိန်းရပါတယ်ဗျာ ရေတသန်းနဲ့နှစ်သိန်းစကြဝဠာကတသိန်းအင်္ဂါရက12ရက်အဲ့ဒီနှစ်ခုကိုဒါဘုရားရှင်ကတကယ်စကြဝဠာဂရေတသိန်းမှာရှိတဲ့ပိဿသမပတိအင်္ဂါရ12ပါးကိုယူပသုံးသပ်လိုက်တဲ့အခါဝိပဿနာဉာဏ်တော်ဘောင်းဟာဂရေတသန်းနဲ့နှစ်သိန်းဂရေဘယ်လောက်တယ်တော့စကြဝဠာပေါင်းဂရေတသန်းနဲ့နှစ်သိန်းပါဗျာစကြဝဠာပေါင်းကဂရေတသိန်းစကြဝဠာတစ်ခုတစ်ခုမှာအင်္ဂါရကပြိဿသမုပ္ပါအင်္ဂါရက12မျိုးရှိတယ်အဲ့တော့ စကြဝဠာပေါင်းဂရေတသိမ့်မှာရှိတဲ့ဝိပဿနာဉာဏ်ပေါင်းကဂရေတသန်းနဲ့နှစ်သိမ့်ဝိပဿနာဉာဏ်ပေါင်းအရာပြောမှာဆိုဂရေတသန်းနဲ့နှစ်သိမ့်ဘယ်လောက်တဲ့တော့ဂရေတသန်းနဲ့နှစ်သိမ့်ရှိပါတယ်ဗျာဟောဒါကဥမာဆိုကြပါတော့အိဋ္ဌာနုပတနာဉာဏ်အော်နောက်တကဒုက္ခလို့ရှုတဲ့ဝိပဿနာဉာဏ်အနတ္တလို့ရှုတဲ့ဝိပဿနာဉာဏ်ဆိုပြီးတော့အိဋ္ဌာဒုက္ခအနတ္တလက္ခဏာကြီး၃ဉာဏ်ကိုတင်းတဲ့ဝိပဿနာဉာဏ်က၃မျိုးရှိတော့အဲ့ဒီဂရေတသန်းနှစ်သိမ့်ကို၃နဲ့ညှောက်လိုက်တယ်ဟုတ်ပါလား အဲ့လိုဂရေတသန်းနှစ်သိန်းကိုသုံးနဲ့မြောက်လိုက်တဲ့အခါကျတော့ဘလောက်ပြအောင်ဆိုတော့ဂရေပေါင်း3သန်းနဲ့6သိန်းဘလောက်တဲ့တော့ဂရေပေါင်း3သန်းနဲ့6သိန်းပါဗျာအဲ့ဒါမဟာဝစီတာဝိပဿနာဉာဏ်လို့ခေါ်တယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေအဲ့တော့ကိုတွေကဖះမဟုတ်ဘူးဖះအလောင်းတော်မဟုတ်ဘူးဗျာဆိုတော့မှပဲပရိသသမုပ္ပါအင်္ဂါရ12ပါးလောက်ကိုတော့မိမိတို့ကဝိပဿနာရှုပွားသုံးသပ်နိုင်ဖို့အရေးမကြီးဘူးလား အရေးကြီးတယ်ဒီလိုလဲနားလဲရမယ်ဒါကဦးဇင်းတို့ဥပဒနာနဲ့ပတ်သက်လို့အဲ့တော့ဒိဋ္ဌိဝိသုဒ္ဓိပိုင်းမှာသိသိထားတဲ့ယုတ်တရားနန္တရားကင်္ဃဝိဒနာဝိသုဒ္ဓိပိုင်းမှာသိသိထားတဲ့အကြောင်းတရားအကျိုးတရားလို့ခေါ်တယ်ဒီတရားတွေတရားလုံးကသင်္ခါရစောစောကပြောခဲ့တယ်အဲ့သင်္ခါရတရားတွေဒီခြုံလိုက်လို့ယုတ်နာနှစ်ပါးနည်းနဲ့ရှုမလားပရိသတ်သမုပ္ပါအင်္ဂါယ12ပါးနည်းနဲ့ရှုမလားပရိသတ်သမုပ္ပါအင်္ဂါယ12ပါးနည်းနဲ့ရှုရင်အဲ့ပရိသတ်သမုပ္ပါအင်္ဂါယ12ပါးကိုတကူစီတကူစီကိုအဝိဇ္ဇာဆိုအဲ့အဝိဇ္ဇာကို အကယ်မမြင်မှုအနိစ္စဆင်းရဲမှုဒုက္ခအကြီးကဲခိုင်းမှနှစ်တရာအပြင်တည်တတ်မနေမှုဒုက္ခအော်သင်္ခါရရှိမဲ့သူအဲ့သင်္ခါရတရားကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်အဲ့သင်္ခါရတရားတွေဒီရဲ့မမြဲခြင်းအနိစ္စဆင်းရဲခြင်းဒုက္ခအကြီးကဲခိုင်းမှနှစ်တရာအပြင်တည်တတ်မနေခြင်းဆိုတဲ့အစိုးမရခြင်းဆိုတဲ့အနတ္တဟောဝိဇ္ဇာသင်္ခါရဝိညာဉ်ဆိုတဲ့ဒီဝိညာဉ်လေးကိုကြည့်တယ်အဲ့ဝိညာဉ်ကကာမဝိညာဉ်ရှိတယ်ဝိပါကဝိညာဉ်ရှိတယ်ဒါကတော့ပရိသတ်သုံးဘက်အခြေကိုတကယ်လေ့လာရင်တော့ဦးဇင်းတို့ဒီမှာသင်ပေးပါတယ် အဲ့တော့ပြည့်ကာမဝิญဉ်ရှိတယ်ဝိပါကဝิญဉ်ရှိတယ်အဲ့ကာမဝิญဉ်ဝိပါကဝิญဉ်ဒီဝิญဉ်တွေကမမြဲခြင်းဆိုတဲ့နှိမ့်ချဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခဲခိုင်မာနှစ်သရာပြင်ဒီတတ်မနေခြင်းအစိုးမရခြင်းဆိုတဲ့အနတ္တလို့ဒါလိုပရိသတ်သမုပ္ပါအင်္ဂါရက်တွေအင်္ဂါရက်တွေကိုတော့အ ਨੇ ဆုံးမိမိတို့ကဝိပဿနာတင်ပြီးရှုပွားသုံးသပ်နိုင်မှုပရိသတ်သမုပ္ပါအင်္ဂါရက်7ပါးကိုဝိပဿနာရှုပွားသုံးသပ်နိုင်မှုတော့တခါကြီးဒီမှာကြီးမလိုဘူးလားလိုအပ်ပါတယ်ဗျာ ဒါပေမဲ့အခုသင်းတို့ဘုရားအလောင်းတော်ကတော့တခါတည်းဂရေစကြဝဠာဂရေတသိမ့်မှရှိတဲ့ပိဋကသုံးပါအင်္ဂါရ12ပါးကိုဝိပဿနာဉာဏ်သုံးပါးနဲ့ရှုပွားသုံးသပ်လိုက်တာအကုန်မှဝိပဿနာဉာဏ်တော်ပေါင်းလို့တွက်မှဆိုဂရေ3သန်းနဲ့6သိန်းဘယ်လောက်တည်းတော့ဂရေပေါင်း3သန်းနဲ့6သိန်းပါဗျာဂရေပေါင်း3သန်းနဲ့6သိန်းရှိတယ်အဲ့ဝိပဿနာဉာဏ်တော်ကြီးကိုရှုပွားသုံးသပ်ပြီးတဲ့အခါဒါတပ္ပညုတာသမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓဆိုတဲ့ဘုရား စင်စစ်လောကမှာဖြစ်ပြီဒါကစုံလာပြည့်နေတဲ့ထူးခြားချက်တရက်ပဲဗါတဲ့တော့ကစုံလာပြည့်နေရဲ့ထူးခြားချက်ထူးခြားချက်တစ်ခုပါဗျာအဲ့တော့အဲ့ကစုံလာပြည့်နေမှာဘုရားဖြစ်ပြီဘုရားဖြစ်ပြီးတဲ့အခါဒုဒကကြီးဒကမကြီးတည်တဲ့အတိုင်းပဲအဲ့49ရဲ့အဲ့မှာတတတတဇန်တော်မူဇန်တော်မူပြီးတဲ့အခါကျတော့ဦးဇင်းတို့ဘုရားရှင်ဒီတရားဥဓမ္မဆက်ကြောင့်ဟောမယ်တရားဥဓမ္မဆက်ကြောင့်ဟောဖို့ဆိုပြီးဘဲကိုဥတည်ပြီးတော့ကြွချီတယ်ဆိုတော့ မိဂရာဝန်တော်ကိုပဲကိုကြွမိဂရာဝန်တော်ကိုကြွပါတယ်ဖေ။မိဂရာဝန်တော်ကိုကြွပြီးမိဂရာဝန်တော်မှာတူတူပြောပေါ်လေပညာဝဂီ၅ဦးကိုဝါဆိုလပြည့်နေမှာရောက်တဲ့အခါထိုဝါဆိုလပြည့်နေကနေစပြီးဓမ္မစကြာတရားကိုဒါနေ့စဉ်ဟောလိုက်တာဝါဆိုလပြည့်နေမှာရှင်ကိုနေညာကြီးကတောတာပန်ခြင်းနဲ့ကြွတန်းဝင်အာပြီးတဲ့အခါကျတော့နောက်ဝါဇုလာပြည့်ကျော်၁ရက်ဝါဇုလာပြည့်ကျော်၂ရက်ဝါဇုလာပြည့်ကျော်၃ရက်ဝါဇုလာပြည့်ကျော်၄ရက်လည်းတိုင်ဟော၅ရက်မြောက်သွားတော့ဝါဇုလာပြည့်ကျော်၅ရက်နေ့ ရောက်တဲ့အခါကျပညာဝဂီ၅ခုလုံးဓမ္မစကြာတရားကိုနားပြီးတော့သောတာပန်အတီးတီးဖြစ်သွားကြဟောကဆုံလားပြေကျော်9ရက်နေ့6ရက်မြောက်ပေါ့ကဆုံလားပြေတော်9ရက်နေ့လည်းရောက်တော့ဘုရားရှိတီနတ္တလက္ခဏာတုတ်ကိုဟောကြားလိုက်တာအဲ့လူသားတွေကတော့ပညာဝဂီပြောခုနနတ်ပြမအပေါင်းတို့ပြုတ်တန်းဝင်တာဒါအောင်ပေါ့အဲ့တော့လူသားတွေကပညာဝဂီ၅ခုတို့တကကြီးတကမကြီးတွေဘာဖြစ်သွားတော့ဆိုတော့အာသောဂုံခန်းနဲ့ယန္တာဖြစ်သွားပြီအဲ့လိုအာသောဂုံကန်းနဲ့ယန္တာဖြစ်ပြီးတဲ့အခါအဲ့ဝါတွင်းမှာဘုရားရှင်ဒီတာသနာပြုတတ်တာကခုနယတ္တ တထေသာဥဆောင်တယ်အဲ့ဒါတငယ်ချင်းက54ယောက်ယတတထေသာနဲ့ပေါင်းတော့55ပင်ဇဝကီ5ဦးနဲ့ပေါင်းတော့အဲ့ဒီဝါတွဲမှာယဟန္တာပေါင်း60ရလိုက်တယ်သာသနာပြုတာယဟန္တာပေါင်းဘယ်လောက်ရယဟန္တာပေါင်း60ဖြစ်သွားပါတယ်ဗျာငါတက္ကရေဘယ်လောက်มาတယ်တော့တရားနဲ့3ခုနေပါတယ်တော့တရားနဲ့3ခုနေမာတက္ကရေ 103ခုနှစ်ပါဗျာ103ခုနှစ်မှာမာတက်ကရ103ခုနှစ်မှာဦးဇင်းတို့အဲ့ဝါပေါ့နော်ဟုတ်တယ်မလားတကကြီးမာတက်ကရဟို60နဲ့8မှာဖွားတယ်35မှာဘုရားဖြစ်တယ်ဆိုတော့တရားနဲ့သုံးဟုတ်တယ်နော်မာတက်ကရတရားသုံးခုဘုရားဖြစ်တာမာတက်ကရတရားသုံးခုမှာဘုရားဖြစ်ပြီးတော့အဲ့ဝါတွင်ပေါ့မာတက်ကရတရားသုံးခုနှစ်ကဝါတွင်မှာသာသနာပြုလိုက်တာဘုရားရှင်ဒီရန်တာပေါ့ 60ရလိုက်တယ်ရဟန္တာပေါင်းဘယ်လောက်ရရဟန္တာပေါင်း60ရသွားပါတယ်ဗျာအဲရဟန္တာပေါင်း60ရောက်ပြီဝါလဲကျွတ်ပြီဆိုတော့ဘုရားရှင်ကြီးဝါကျွတ်မိန်ကုံမိန်ကြတယ်ဝါကျွတ်မိန်ကုံအနေနဲ့တကြောင်တိသောလန်းကိုနှစ်ပါးမသွားနဲ့သာသနာပြုရမယ်သာသနာကခုမှစတော့မြန်မြန်သာသနာပြန့်အောင်ဆိုပြီးတော့နှစ်ပါးကြွရင်တစ်ပါးကတရားဟောသာသနာပြုနေတစ်ပါးကဒီတိုင်းနေရမယ်ဆိုပြီးတော့တကြောင်တိသောလန်းကိုနှစ်ပါးမသွားနဲ့ဆိုပြီးအဲ့ဒီပင်သာဝကီ၅ဦးရဲ့ယတ္တတထေတာအပောင်းဝင်ဒါမိတ်ဆွေရဟန္တာပေါင်း 54ပေါ့ယတသရုသားနဲ့ပေါင်းရင်55ပါပေါင်းလို့ရှိရင်အဲ့ရန်လာ60ကိုသာသနာပြုခရီးအနေနဲ့ဝါကျွမိန်ကုန်းအနေနဲ့ဒါတကြောင်တိတော်လန်းကိုနှစ်ပါးမသွားနဲ့ဆိုတကြောင်တိတော်လန်းကိုတစ်ပါးသွားပြီးသာသနာပြုခိုင်းတယ်ရဟရင်ကိုတော်တိုင်ကတော့ဘယ်ကိုကြွလာတော့ဆိုတော့ရာဇကြိုးပြေကိုဥတည်ပြီးတော့ကြွလာလိုက်တာလန်ကင်းမှာဗတ္တဝဂီညီနောင်သုံးကြီးကိုလည်းပဲဒါချွေချွတ်နိုင်ခဲ့တဲ့ရဟန္တာဖြစ်နေ။ဟောပြီးတဲ့အခါကျဦးဇင်းတို့ဆက်လာတဲ့ဒီဘက်က ဟိုဥဒဝေဒတော့ကိုရောက်တဲ့ကဥဒဝေဒကတ္တပနောက်တကနတိကတ္တပဂေယကတ္တပဆိုတဲ့ရေသိညီနောင်ရှင်တထောင်ကိုလည်းခြွေချွတ်နိုင်ခဲ့တယ်အဲရေသိညီနောင်ရှင်တထောင်ကိုခြွေချွတ်ပြီးတော့အဲရေသိညီနောင်ရှင်တထောင်ဒါခြံရံနဲ့အဲကုနာအေးဘိတ်ကူပေါ့ရဟနာတထောင်ခြံရံပြီးရာဇဂိုပြေကိုဝင်တယ်ရာဇဂိုပြေကိုဝင်ပြီးရာဇဂိုပြေကိုဘုရားရှင်ဒီဘယ်ချိန်လောက်မှရောက်တယ်လဲဆိုခံမှန်းကြည့်တော့ဦးဇင်းတို့ပြာဆိုလာတဲ့လောက်မှရောက်တယ်ဘယ်မှာရောက်တော့ရာဇဂိုကိုပြာဆိုလာမှရောက်ပါတယ်ဗျာ ရာဇိုလာတဲ့လောက်မှာရောက်ပြီးတော့အဲ့ဒီမှာဆွန့်ကန်ကြွားရင်းနဲ့နောက်ဆုံးမှာဦးဇင်းတို့ဥပတိတ်တနဲ့ကောလိယလို့ခေါ်တယ်ဒီအက္ခတာဝကလောင်းလျာနှစ်ပါးကရှင်အတ္တတိထံမောက်ကဒေသနာတော်တွေကိုယေရမဟိတုပပါဝါကိုကြားနာရပြီးတော့ဒါသောတာပန်ဖြစ်တယ်ခတ်တူတူပြောမယ်နော်တခါကြီးဒီအချိန်ကတော့တော်တော်လေးများသွားတော့နောက်ပြောစရာလေးတွေကြံလို့အဲ့တော့အဲ့လိုနဲ့ဦးဇင်းတို့တခါတည်းဒီဘုရားရှင်ဒီသာသနာပြုလို့ဒီရာဇိုမျိုးထဲမှာဒီခုန ပြာဇိုလာတဲ့လောက်မှာရောက်ပြီးတော့အဲ့ပြာဇိုလကုံတနည်းအားဖြင့်ပြာဇိုပြီးတော့တဘိုးတွဲလာဇန်ပေါ့နော်တဘိုးတွဲလာဇန်တရက်လောက်မှာဒါတနည်းအားဖြင့်ပြာဇိုလကွယ်နေ့လောက်မှာသောတာပန်ဒီအကတာဝကလောင်းလျာနဘာသောတာပန်ဖြစ်ပြီးတော့အဲ့သူတို့ကနောက်လိုက်တပည့်250ကိုခေါ်ပြီးတော့ဘုရားရှင်ထံမောက်ကိုလာပြီးတော့အဲ့တဘိုးတွဲလာဇန်တရက်နေ့လောက်မှာသူတို့ဒီအေဟိဘေကုဖြစ်တယ်အေဟိဘေကုဖြစ်ပြီးတော့အဲ့နောက်လိုက်ခုန250ကတော့တခါလေရဟန္တာတွေဖြစ်သွားပြီးတော့ခေါင်းဆောင်ဖြစ်တဲ့ဦးဇင်းတို့ ရှင်သာရိပုတ္တရာလောင်းလျာနဲ့ရှင်မောဂရံလောင်းလျာနှစ်ပါးကတော့အဲ့မှာသောတာပန်အစဉ်ပဲအေဟိဘိကုဖြစ်သွားတယ်သောတာပန်အစဉ်နဲ့အေဟိဘိကုဖြစ်ပြီးတော့ရှင်မောဂရံကဆက်ပြီးကျင့်လိုက်တာနောက်တစ်ပတ်ကြာ9ရက်ကြာတဲ့အခါမှာရှင်မဟာမောဂလန်လောင်းလျာကအဲ့ဒီမှာယန္နာအာသောဂုံကံယန္နာဖြစ်တယ်။နောက်15ရက်ကြာတဲ့အခါကျမှရှင်သာရိပုတ္တရာမထေရမြတ်ကဒါဒီကနခလို့ခေါ်တဲ့သူ့ရဲ့တူကိုအကြောင်းတူပြီးဝေဒနာ ဟိုနုပဒနာဒေသနာတော်ကိုဟောကြားတဲ့အခါမှာဒါရန်ကိလေသာကုန်ခန်းပြီးအသောကုန်ခန်းနဲ့ရဟန္တာဖြစ်ရဟန္တာဖြစ်တော့အဲ့ဒါဘယ်နေလဲဆိုတဲ့အခါတဘိုးတွေလာပြည့်နေပဲဗါတဲ့တော့တဘိုးတွေလာပြည့်နေပါဗျာအဲ့တဘိုးတွေလာပြည့်နေမှာဘုရားရှင်ကရှင်သာရိပုတ္တရာကိုရဟန္တာဖြစ်တဲ့တိုင်အောင်ပေါ့ဒါချွတ်ချွတ်နိုင်တယ်ချွတ်ချွတ်ပြီးတော့အဲ့ဒီညအဲ့ဒီညပဲဘုရားရှင်ကအဲ့ဝတ္ထုလိုင်ပေါ့ဝတ္ထုလိုင်မှာတခါတည်းဒါဒီဒီကနေ့က ဆိုတဲ့ဒီပုံနာကိုအကြောင်းပြုပြီးတော့ဒီဝေဒနာတုတ်တံကိုဟောကြားပြီးပြီးတော့ရှင်သာရိပုတ္တံချုပ်တံပြီးအဲ့နေညမှာဘုရားရှင်ကကြွပြီးတော့ဗာလဲလဲဆိုတဲ့အခါကျတော့အဲ့ဒီမှာအလိုလိုပေါ့နော်ဒီတဘိုရဲလာပြီနေမှာဒါပထမတန်တိပါတာဆိုတဲ့ဒါယန္တာတွေအားလုံးအိဘေကုယန္တာဆလာဘိညာယန္တာတွေဒါ1250ပေါ့နော်1250 1250တော့ယန္တာတွေနဲ့အဲ့မှာပထမတန်တိပါတာအစည်းအဝေးကြီးဖြစ်တယ် အဲ့အစည်းအဝေးပွဲကြီးမှာပဲဘုရားရှင်ဒီရှင်သာရိပုတ္တရာနဲ့ရှင်မမောက္ကလံကိုလက်ရတော်ရန်လက်ဝဲတော်ရန်ဆိုပြီးတော့ဒါဟိုခန့်အပ်လိုက်တာပေါ့ဒါကပထမတန်တိပါဒအစည်းအဝေးအဲ့လိုအစည်းအဝေးပြီးတော့ဘုရားရှင်ဒီဆက်လက်ပြီးတော့အဲ့ရာဇဂျိုပြေမှာပဲသတင်းသုံးနေအဲ့ရာဇဂျိုပြေမှာသတင်းသုံးကဟိုးဘက်ကဘရင်ဟိုခမဲတော်ပေါ့လေသုဒ္ဓရဏဘရင်ကြီးကလည်းပဲဟာသားတော်ဘုရားဖြစ်လို့ဒါကြွချီလာတာရာဇဂျိုပြေမှာသတင်းသုံးနေတယ်ကြားတဲ့အခါကျတော့အဲ့မှာ ခေါင်းဆောင်မုမတ်တယောက်အမှုအမှုပြုပြီးတော့တခါလေတခါလေစစ်တီဘိုကတထောင်နဲ့အပင့်လွတ်လိုက်အဲ့အပင့်လွတ်လိုက်တာတခါလေပင့်လိုက်တယ်ဘုရားရှင်ထံမောက်ရောက်တဲ့ကဘုရားရှင်ကစီးပြီးတော့တရားဒေသနာတွေဟောပြလိုက်တာတခါလေအေးဘေကူရန်နာပြင်ပြန်ပြီးတော့သတင်းမပို့နိုင်အဲ့လိုနဲ့တခါလေအပင့်လွတ် အပင့်လွတ်လိုက်ဘလောက်မြောက်သွားလို့ဆို6ရောက်မုမတ်ကြီး6ရောက်နဲ့9000ပေါင်းလိုက်တော့9000နဲ့900ပေါ့9000နဲ့900မထေမြတ်တွေအကုန်လုံးရဟန္တာဖြစ်သွားကြ ယန္နာဖြစ်သွားတဲ့အခါကျနောက်ဆုံးမှာဂါရုတ္တရီအမတ်ကိုတခါလေးလွတ်လိုက်တဲ့အခါဂါရုတ္တရီအမတ်ကတော့ယန္နာတော့ဖြစ်တယ်သို့တော့ဘုရားရှင်ကိုရောက်တဲ့ရောက်တိုက်တဲ့တရားလေးတွေလျှောက်ပြီးတော့ခမတော်ကြီးပူးမြော်ခြင်းနဲ့အကြောင်းလျှောက်တော့တိုးတိုးပြောပေါ်လေအဲ့လိုနဲ့တခါလေးလျှောက်လိုက်တော့သူကဘယ်ချိန်လဲဆိုတော့ဒီအဲ့တဘိုးရက်လာပြီကနေပြီးတော့တလလောက်ဘုရားရှင်ကသတင်းသုံးလိုက်တာတပေါင်းလာပြီတိုင်သွားတယ်လာကြိုးကြီးမှာဘယ်လတိုင်သွားရာဇိုပြီးရာဇိုကြိုးပြီးမှာတပေါင်းလာတိရောက်သွားပါတယ်ဗျာ တပေါင်းလားပြည့်တိုင်သွားတော့တပေါင်းလားပြည့်နေလေကြောင်ဘုရားရှင်ဒီအဲ့ရာဇယိုပြေနဲ့ခုနပြောတယ်ဒီဦးဇင်းတို့ကပိလအိုဒီကပိလအိုနေပြီးတော့ကယူဇနာပေါင်း60ဝေးတယ်တဲ့ယူဇနာပေါင်းဘယ်လောက်ဝေးယူဇနာပေါင်း60ဝေးပါတယ်ဗျာအဲယူဇနာပေါင်း60ဝေးတော့အဲယူဇနာပေါင်း60ကိုဦးဇင်းတို့အဲ့ဒီတပေါင်းလားပြည့်ကျော်တရက်နေ့ကနေစပြီးတော့ကြွတယ်တပေါင်းလားပြည့်ကျော်တရက်နေ့ကစကြွတော့ဦးဇင်းတို့တပေါင်းလားပြည့်ကနေပြီးတော့တကူလားပြည့်မှာတလားတကူလားပြည့်ကနေကစုံလားပြည့်မှာ တလားနော်အဲ့လိုတွေ့မယ်ဆိုရင်တော့ဦးဇင်းတို့ကစုံလားပြည့်နေ့ကိုဘုရားရှင်ပြီးအဲ့ဒီရာဇိုပြည်ကနေကြွလိုက်တာကစုံလားပြည့်နေ့မှာဒါကပိလာကိုနေပြီးတော့ကိုရောက်တယ်လို့ဒီလိုလေးဦးဇင်းတို့ပြောလို့ရတယ်ပေါ့အဲ့တော့အဲ့မှာတော့ရာဇိုပြည်မှာလည်းချွေချွလိုက်တာရန်နာပေါင်းကတသိန်းလောက်ရတယ်ဟိုးမင်းကြီးမင်းသားပေါင်းကိုချွေညွတ်လိုက်တာလည်းပဲဟိုတသိန်းလောက်ကြတော့အဲ့တော့ရန်နာပေါင်းနှစ်သိန်းချမ်းရမ်းပြီးတော့ဘုရားရှင်ဒီအဲ့ကပိလာကိုနေပြီးတော့ကိုကြွတာ နှစ်လကြာတယ်ရက်ပေါင်း60နှစ်လကြာတယ်ဘယ်လောက်ကြာတော့ရက်ပေါင်း60နှစ်လကြာပါတယ်ခင်ဗျာနှစ်လကြာတယ်အဲ့လိုဒေသစာယူကိုကြွချီလိုက်တာအဲ့ဒီဒါကပိလာကိုနေပြီးတော့ကိုရောက်တဲ့အခါကျတော့ဒကာကြီးတွေဒကာမကြီးတွေတီးပြီးသားပေါ့ဒါဒကာတွေသူတို့ကမန်ရှိတယ်ရာဇမန်ရှိတယ်ရာဇမန်ရှိတဲ့အတွက်ကြောင့်အခါကျတော့ဘုရားရှင်တဲ့ကြီးတဲ့ပုံကိုယ်တွေယူသိမပေးခြင်းအဲ့တော့ငယ်သူတွေကိုခြေသုံးကထားနေသလိုခြေသုံးကထားပြီးယူသိပေးခိုင်းတော့ ဒီမှာရင်ဘုရားရှင်ကဒီရှုတော်မျိုးတော်တွေကမမနာကိုကျိုးစီခြင်းတဲ့အတွက်ကြောင့်အဲ့မှာတကုတ်ပြတဲ့ဟာတွေကိုယမကပါတိဟာရိယာလို့ခေါ်တဲ့တကုတ်တကုတ်ပြတဲ့ဟာတွေကိုပြတယ်။ကောင်းငင်မှာတဲပြီးတော့တခါတည်းတကုတ်ပြတဲ့ဟာတွေပြ။ပြပြီးတော့တူတူပြောပါလေအဲ့နေမှာပဲရှင်သာရိပုတ္တရာကလည်းနောက်ပါယဟန်ကြီးခြံရံပြီးတော့အဲ့ဒီရာဇိုပြေကနေပြီးတော့ကောင်းငင်ကြီးနဲ့ကြွလာ။ဘုရားရှင်ကတော့ခြေလင်ကြွတဲ့အတွက်ကြောင့်အတုတိလလို့ခေါ်တဲ့မနေ့မမြန်တနေ့ကိုတယူဇနာနှုံးနဲ့ကြွလိုက်တာနှစ်လကြာမှကပိလဝုန်နေပြီးတော့ကိုရောက်တယ် ရှင်သာရိပုတ္တရာကတော့အဲ့ကစုံလပြည့်နေ့မှာပဲရာဇူပြည်ကနေကပ္ပလကိုနေပြီးတော့ကောင်းကင်ကြီးနဲ့ကြွလာလဲပြီးတော့အဲ့ဒီမှာကောင်းကင်ကြီးနဲ့ဘုရားရှင်ကကောင်းကင်မှာဒါတကုပြရိတ်ဟာပြနေတဲ့အချိန်မှာပဲရှင်သာရိပုတ္တရာကတောင်းပန်လျှောက်ထားတဲ့အတွက်ကြောင့်အဲ့ဒီနေ့မှာဒီမဟာဗုဒ္ဓဝင်ဒေသနာတော်ဗုဒ္ဓဝင်ဆိုတဲ့ဒေသနာတော်ကြီးကိုဘုရားရှင်ကပြန်လည်ပြီးတော့ဟောပြခဲ့တယ် အဲ့တော့အဲ့ဒီဒီမဟာဗုဒ္ဓဝင်ဒေသနာတော်ကြီးကိုဟောပြတဲ့နေ့တည်လေးပဲရေပုံရတွက်မယ်ဆိုရင်တော့ပစုံလားပြည့်နေကစုံလားတဲ့ကကစုံလားပြည့်နေလို့ဒီလိုတွက်မယ်ဆိုရတယ်သို့တော်ဦးဇင်းတို့ဒီတိပိဋကဆရာတော်ကြီးကသူ့ရဲ့မဟာဗုဒ္ဓဝင်မှာတော့ဦးဇင်းတို့ကစုံလားပြည့်ကျော်တရက်နေ့မှာရောက်တယ်လို့ဆရာတော်ကြီးကဒီလိုမျိုးလေးရက်ပေါင်း60ကိုတွက်ထားအဲ့တော့တခါကြီးရေဒီကမကြီးတခါတလေမှာကြမ်းတော်ညှိယူရမယ်ဘယ်လိုညှိယူရမလဲကျမ်းတွေကိုညှိယူရပါမယ်ဗျာ ကဲအဲ့တော့ဒကာကြီးတွေဦးဇင်းတို့နည်းနည်းလေးညှိကြအောင်ညှိပြီးတရားသိတာပေါ့မလားကျမ်းကြီးတော့ဒီကစုံတပေါင်းလားပြည့်နေ့ကကြီးကြွတယ်ကစုံလားပြည့်ဆိုဒကာကြီးတွေဒကာမကြီးနှစ်တပေါင်းလားပြည့်ကျော်တရားနေ့ကကြွလိုက်ကြကစုံလားပြည့်နေ့ဆိုရင်ဒါနှစ်လားပြည့်တယ်ပေါ့ရေပုံရတွေ့နော်ရေပေါင်းကြောက်ဒါမဲ့ဦးဇင်းတို့ဟိုဦးဇင်းတို့ဗမာလာမှာရက်စုံရက်မစုံဆိုတာမရှိဘူးလားရှိတယ်နော်မရှိတာ ဗမာလားတွေမှာလေရက်စုံနဲ့ရက်မစုံနဲ့ရှိတယ်လေအဲ့တော့မှတကူလားဆိုရက်မစုံကစုံဆိုရက်စုံနယုံဆိုရက်မစုံဝါဆိုဆိုရက်စုံစသည်အပြင်ရက်စုံရက်မစုံကလွယ်လွယ်မှတ်ရင်တော့ဦးဇင်းတို့ဟိုတကူကနေစတွဲရင်မပေါ့တစ်တကူသည်ရက်မစုံကစုံနှစ်သည်ရက်စုံကစုံပြီးတော့နယုံသုံးသည်ရက်မစုံနယုံပြီးတော့တကူကစုံနယုံဝါဆိုဝါဆိုသည်စုံလေးဖြစ်တယ်ရက်စုံဒီလိုသွားရတယ်အဲ့ဒါဆိုလို့ရှိရင်ဦးဇင်းတို့ရက်စုံရက်မစုံတွေ့ရတာလွယ်တယ်ဟုတ်ပလားအဲငငယ်ကတော့ ။ဒါကြတဲ့ရက်စုံရက်မစုံဟိုလကစုံတိုင်းဟိုလကမစုံတိုင်းဘယ်လိုဖြစ်တာပါလဲ။အဲ့လိုမျိုးတလကြပေါ့နော်ရက်စုံရက်မစုံရှိတော့အဲ့တော့ရေပုံရအဲ့လိုတွက်လိုက်လို့ရှိရင်တော့ဦးဇင်းတို့တကူလာဒီရက်မစုံတဲ့ထဲမှာပါတယ်ဘယ်ထဲမှာပါတကူလာဒီရက်မစုံတဲ့လထဲမှာပါပါတယ်ခင်ဗျာရက်မစုံတဲ့လထဲမှာပါတဲ့အခါရက်ပေါင်း60တွေ့ရင်ဦးဇင်းကဦးဇင်းတို့ကဒီရက်မစုံတာနဲ့ထက်တွက်လိုက်လို့ရှိရင်ကစုံလားပြည့်မှာရက်ပေါင်း60မပြည့်ဘဲနဲ့ကစုံလားပြည့်ကျော်တရက်နေမှာရက်ပေါင်း60ပြည့်တယ်ဘယ်မှာပြည့်တော့ကစုံလားပြည့်ကျော်တရက်နေမှာမှ ရက်ပေါင်း60ပြည့်ပါတယ်ခင်ဗျာ။အဲ့လိုယူမယ်ဆိုတော့ဦးဇင်းတို့ဒါကစုံလားပြည့်ကျော်တရက်နေပေါ့။အဲ့တော့ကစုံလားပြည့်နေနဲ့ယူမယ်ဆိုရင်ယူသို့မဟုတ်ကစုံလားပြည့်နေမယူလို့ခုနရက်ပေါင်း60ပြည့်အောင်တွက်လို့ကစုံလားပြည့်ကျော်တရက်နေဆိုရင်ဦးဇင်းကခုနပြောတဲ့ကိုကြပြားခုနစာလေးဆက်လိုက်တာဒါကြောင့်မလို့လားပြည့်လို့ထက်မဆက်တာ။ဟွာပွင့်ဟောဇံဗျာဒိတ်ခံမှတ်ရန်လားကစုံကစုံလားလို့ပဲမှတ်လိုက်။လားပြည့်နေလည်းပါတယ်လားပြည့်ကျော်တရက်နေလည်းပါတယ်။ကိုတို့တကိုင်းကြီးတကိုင်းတကမာကြီးအရှိမှာကစုံလားပြည့်ကျော် နှစ်ရက်နေရှိပါပြီဗျာဒကာကြီးတွေဒကာမကြီးတွေရှိမှာတရက်နေလားနှစ်ရက်နေလားအော်တရက်နေပါဗျာဦးဇင်းတို့ဒီမှာကနှစ်ရက်နေတို့ဒကာကြီးတွေဒကာမကြီးတွေဒီမှာကကဆုံလာပြကြောတရက်နေအဲ့တော့တရက်နေနဲ့ယူမယ်ဆိုရင်ဒီနေ့ဒီတို့ဒကာကြီးတွေဒကာမကြီးတွေအတွက်တော့ဒါအမှတ်တရဖရာဗုဒ္ဓဝင်ဒေသနာတော်ကြီးကိုဟောကြားတဲ့နေ့မဖြစ်ဘူးလားဖြစ်တယ်လို့ဒီလိုလေးသဘောကျရမယ်နော်ကဲကောင်းပြီအဲ့တော့ကဆုံလာပြကြောတရက်နေနဲ့ပဲဦးဇင်းတို့ယူကြအောင်ဆိုအဲ့တော့ကဆုံလာပြကြောတရက်နေမှာ ဘုရားရှင်ဒီဗုဒ္ဓဝင်ဒေသနာတော်ကြီးကိုရှင်သာရိပုတ္တရာကတောင်းပန်လျှောက်ထားမှုကြောင့်ဒါဟောကြားခဲ့တယ်။ဒါဒီလည်းပဲကစုံလမှာဦးဇင်းတို့ဗုဒ္ဓဘာသာဝင်တွေအတွက်တော့အမှတ်တရနေတူးနေမြတ်တရက်ပဲ။ဒါကြောင့်မလို့ဟွာပွင့်ဩဇံဟောဟောတဲ့နေ့တရက်ပြီးတဲ့အခါကျတော့ဦးဇင်းတို့ဆက်သွားရအောင်ဒါဟိုဦးဇင်းတို့ဒီမဟာဗုဒ္ဓဝင်ဒေသနာတော်ဟောတာနဲ့ပတ်သက်လို့ပေါ့လေဒါဘုဒ္ဓတာလေး။အဲ့တော့ဘုရားပြစ်ပြီးဘုရားပြစ်ပြီးတဲ့အခါမှာဒါအဲ့ဒီဟို ကစုံလာပြည်မှာဘုရားဖြစ်တယ်တနှစ်ကြာတဲ့အခါမှာမဟာဗုဒ္ဓဝင်ဒေသနာတော်ကြီးကိုကပိလကိုနေပြီးတော့မှရွှေတော်မျိုးတော်ကြီးကထံမှောက်မှာရှင်သာရိပုတ္တရာကတောင်းပန်မှုကြောင့်ဗုဒ္ဓဝင်ဒေသနာတော်ကြီးကိုဘုရားရှင်ဒီဒါဟောကြားပြတာစူးစုံမတော်မူခဲ့တယ်လို့ဒီလိုတို့တကကြီးတကမကြီးတွေသဘောပေါက်ရမယ်ထိုနေ့ဒီလည်းပဲကစုံလာတဲ့ကမြတ်တည်းဖြစ်တယ်အဲ့လိုပြီးတဲ့အခါဘာဖြစ်လို့နောက်ဆုံးတစ်ခုကြံတာကဘာလဲတော့ ဟွာပွင့်ဘောစံတဲ့ပြိနိဗ္ဗာန်စံမယ်ဘာဖြစ်မယ်ပြိနိဗ္ဗာန်စံပါတယ်ဗျာအဲ့တော့ဘာဖြစ်တော့ဆိုတော့ဒကာကြီးကုဏဟာလေးပြန်ပြီးတော့ပြကြည့်ပြီးတရားနစီစောရွှင်လီကသုံးညီပုံတိုက်တတောင်းတိုက်ဝဲကျွထိုက်သာသူနတ်လူမြမတတဝါကိုခေမာတောင်းတို့ဖောင်ကတို့ဖြင့်ဆောင်းပူပြီးကဝါ45တကား80စုံပြည့်ကျွဲကရာ48တက္ကရေဝဲ နမလာတိုင်းဆန်တိုင်းမယုတ်တခါကြီးအောက်မှာနမလာတိုင်းဆန်တိုင်းမယုတ်ကုသီနာယုံအင်းချင်းစုံတိုင်းကဆုံလာပြီအင်္ဂါနေ့ဝဲချမ်းမြေနေပြူစံတော်မူသည်ဟုံးစုတောင်းလုံးကျွယ်တဲ့ကိုတဲ့ဟောအဲ့မှာတရားနဲ့စီစော်ရှင်းဤကသုံးပြီပုံတိုက်တတောင်းတိုက်ဝဲကျွတ်ထိုက်တသူနှတ်လူပြမတတ္တဝါကို ခေမာတောင်းတို့ဖောင်ကတို့ဖြင့်ဆောင်မှုပြီးကဝါ45တကား80စုံပြည့်ရွယ်ကရာလေးသက်ရှိတက္ကရေဝဲနေမန်လာတိုင်းဇန်နိုင်မယုတ်ကုတိနာယုံအင်းင်းဆုံး၌ကစုံလပြည့်အင်္ဂါနေ့ဝဲချမ်းမြေနေပြုဇန်တော်မူသည်အောင်စုတောင်းလုံးကြော်တကိုဆိုပြီးတော့အဲ့မှာတခါလေအဲ့လိုပေါ့ အဲဒီဝါဆိုလာကြီးကစားပြီးတရားဥဓမ္မစကြာကိုဟောဟောကဆုံလာပြီးရောက်တဲ့အခါဗုဒ္ဓဝင်ဒေသနာတော်ကြီးကိုဟောစရှိတည်ရပြင်ဒီလိုနဲ့ဘုရားရှင်ဒီတတ္တဝအနန္တကိုချွေချွတ်လိုက်တာအဲ့ဒါဘလောက်ကြာသွားတော့ဆိုတော့ဝါ45တဲ့45ဝါကြာသွားတယ်ဘလောက်ကြာသွားဝါ45ဝါကြာသွားပါတယ်ဗျာ45ဝါကြာသွားလိုက်တာအဲ့45ဝါမြောက်တဲ့အခါကျတော့တက်တော်ကလည်း80ပြည့်လာပြီဝါ45တက္က80စုံပြည့်ရွေးကဟော ဘက်တော်ရှိတဲ့တွေ့ပြလာပြီဟောတက္ကရိအပြင်ကြည့်မယ်ဆိုရင်လည်းမာတက္ကရိ103ခုနှစ်မှာဘုရားကြည်ပြီးတော့45ဝါသတင်းသုံးလိုက်တော့45နှစ်ထပ်ပေါင်းတော့မဟာတက္ကရိအပြင်ကြည့်မယ်ဆို148ခုဖြစ်သွားတယ်103ခုနှစ်မှာဘုရားဖြစ်45ဝါပေါင်းတော့148ကြောင့်မလို့ယာ40ရှိဟုတ်ပလားယာ40ရှိဆိုတာမဟာတက္ကရိ148ခုလို့ပြောတာယာ40ရှိတက္ကရိဝယ်နေမန္လာတိုင်းဟော နေအပြင်ကြည့်မယ်ဆိုလို့ရှိရင်မန္လာမင်းတွေအုပ်စုတဲ့မန္လာတိုင်းမှာဒါနေနေမန္လာတိုင်းဇန်တိုင်းမယုတ်ကုတိနာယုံကုတိနာယုံကအင်ဂျင်ဆုံးအင်ဂျင်တော်ကြီးထဲမှာကစုံလာပြီအင်္ဂါနေ့ဝဲဟောကစုံလာပြီနေ့အင်္ဂါနေ့အဲ့ဒါဦးဇင်းတို့ပြီးခဲ့တဲ့ဗမာနဲ့ကြည့်ရင်ကစုံလာပြီနေ့တခါကြီးတွေမှာရှင်အတူတူပါပဲမနေ့ကကြည့်မယ်ဆိုတာကစုံလာပြီအင်္ဂါနေ့ဆိုတော့ဘုရားပြိဋိဘံဇန်တဲ့နေ့ပဲ အဲဒီကဆုံလပြည့်အင်္ဂါနေ့မှာဘုရားရှင်ဒီရှိရှိသမျှသင်္ကာရဓမ္မတွေကချုပ်ငင်းရာအသင်္ကာရလို့ခေါ်တဲ့ကိလေသာပြိဋိဘံနဲ့မကဘဲနဲ့ခန္ဓာပြိဋိဘံမှာဒုနေ့မှာဆံခဲ့တယ်ကဆုံလပြည့်ဗုဒ္ဓဦးနေ့မှာကိလေသာပြိဋိဘံဆံခဲ့တယ်ဟောအခုကစုံလာပြီအင်္ဂါနေ့မှာကျတော့ခန္ဓာပရိနိဗ္ဗာန်မှာစံတယ်ဘာပရိနိဗ္ဗာန်စံတော့ခန္ဓာပရိနိဗ္ဗာန်မှာစံပါတယ်ခင်ဗျာခန္ဓာပရိနိဗ္ဗာန်စံတယ်အဲ့တော့ ခုနမာတကတိတရား၃ခုနှစ်မှာကစုံလာပြီဗုဒ္ဓဟူးနေ့မှာကစုံလာပြီဗုဒ္ဓဟူးနေ့မှာကိရိတာပြိနိဗ္ဗာန်ဆံသွားတယ်ကိရိတာတွေနောက်တာတစ်ပတ်မဖြစ်တော့ဘူးဟောခုမာတကတိတရား၈ခုနှစ်ရောက်လာတဲ့အခါကျတော့ကစုံလာပြီအင်္ဂါနေ့နဲ့သွားကြုံနေအဲ့ဒီကစုံလာပြီအင်္ဂါနေ့မှာကြတော့ခန္ဓာပြိနိဗ္ဗာန်မှာဆံပြီးတော့ဒါခန္ဓာပြိနိဗ္ဗာန်ဆံပြီးတော့ဒါအပြီးအပြန်ဒါ ခန္ဓာတွေနောက်ထပ်တကံမဖြစ်တော့ဘူးဒါကြောင့်မလို့ဒါပုဏ္ဏဘောတိနောက်ထပ်တပါဘဝတစ်ခုဆိုတာမဖြစ်တော့ဘူးအဲ့မှာပြိဋိဘံဇံသွားတယ်ဒါကဆုံလပြည့်နေကထူးခြားချက်တွေပဲဘာကထူးခြားချက်တော့ကဆုံလပြည့်နေတွေရဲ့ထူးခြားရက်ပါလားထူးခြားချက်ပါထူးခြားပြည့်ပဲဒါကြောင့်မလို့ဘုရားရှင်ဒီထိုကဆုံလပြည့်နေနောက်ဆုံးအဲ့ဒီအင်္ဂါနေ့ပေါ့မာတကရေ တရား108ခုနှစ်148ခုနှစ်နော်148 148ခုနှစ်ကစုံလာပြီအင်္ဂါနှစ်နဲ့ဟုတ်ဘက်က103ခုနှစ်မာတကရ103ခုနှစ်ကစုံလာပြီဗုဒ္ဓဦးနှစ်အဲ့ကြား45ဟာပတ်လုံးဘုရားရှင်ဒီတရားဒေသနာတော်တွေကိုဟောပေါ်ညွှန်ပြပြီးတော့တတ္တဝါတွေကိုချွေချွတ်ခဲ့တာအဲ့လိုတတ္တဝါတွေကိုချွေချွတ်ခဲ့တဲ့အခါကျတော့ဦးဇင်းတို့ဘာဖြစ်တုံဆိုတဲ့အခါကျတော့အဲ့တတ္တဝါတွေအတွက်ချွေချွတ်တဲ့အခါမှာဘုရားရှင်ဒီဗုဒ္ဓသောဘဂဝါဘောဓာယဓမ္မတေတိ သောဘဂဝါထိုရွှေဘုံတော်တခင်ရှင်တော်မြတ်ဗျာသည်ဘုရောတစ္ဆာလေးရတရားမြတ်ကိုသိတော်မူပြီးဒီပြည့်စုံဘောဓာယတစ္ဆာလေးရတရားမြတ်ကိုသတ္တဝါတွေတစ္ဆာလေးရတရားမြတ်ကိုသိတည်ခြင်းကဓမ္မန်တရားကိုတေတေတီဟောတော်မူခဲ့လေ၏ဆိုပြီးတော့အဲ့ဒါ55ပါပတ်လုံးတတ္တဝါတွေကိုတစ္ဆာလေးပါးကိုသိတည်ခြင်းလို့ဘုရားရှင်ဒီဟောပြခဲ့တာဟာအဲ့တော့ဒါကြောင့်မလို့ဦးဇင်းတို့ အဲယနေ့ကစားပြီးတို့တကကြီးတွေတကမကြီးတွေလည်းဘုရားရှင်ရဲ့တတ္တဝါတွေအပေါ်မှာလိုလားတောင်းတတဲ့သစ္စာလေးပါးကိုသိပြီးတော့တဏှာကျွန်းဖြစ်ကလွတ်အလုံးစုံသောဆင်းရဲဒုက္ခတွေကလွတ်မြောက်တဲ့တကယ်လွတ်မြောက်ရာအစစ်ဖြစ်တဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်စီတက်လန်းနိုင်အောင်ဘုရားရှင်ရဲ့ဒေသနာတော်တွေအတိုင်းကျင့်ကြံကြိုးကိုအထုတ်ခြင်းဖြင့်မမေ့မလျော့မမော့မတန်သောသတိတရားဖြင့်လိုရာပန်းနိုင် လွတ်မြောက်ခြင်းဆိုတဲ့ပန်းတိုင်းကိုအယောင်ဘာနဲ့လှမ်းကြရမလို့ဆိုတဲ့အခါကျတော့တရားနဲ့တက်လှမ်းကြရမယ်တဲ့ဘာနဲ့တက်လှမ်းကြရမလဲတရားနဲ့တက်လှမ်းရပါမယ်ဗျာငါတရားနဲ့တက်လှမ်းရမယ်ဘလို့တရားတရားနဲ့တက်လှမ်းရမယ်ဆိုဒီနေရာမှာဦးဇင်းတို့တရားကိုတရားကြီးတွေတက္ကမကြီးလွယ်လွယ်နားလည်လွယ်အောင်ဘာသာပြန်ရင်ယုံကြည်ချက်နဲ့သွားရမှာဘာနဲ့သွားရမှာတရားဆိုတော့ယုံကြည်ချက်နဲ့တက်လှမ်းရပါမယ်ဗျာ အဲ့တော့ဦးဇင်းတို့လွတ်မြောက်ရာကိုဦးဇင်းတို့လူချင်းနေတဲ့တကယ်လွတ်မြောက်မှုလွတ်လပ်မှုကိုယုံကြည်ချက်နဲ့ရှေ့ဆက်သွားနေရမယ်။ဘာနဲ့ရှေ့ဆက်သွားရမလို့လွတ်မြောက်မှုကိုယုံကြည်ချက်နဲ့ဆက်လျှောက်ရပါမယ်ဖေ။ဒီချိန်မှာတခါကြီးဒီကမကြီးယုံကြည်ချက်တွေပြပြသွားရင်တော့အစပြန်ရောက်သွားမှာပဲဟုတ်ပလား။အဲ့တော့ယုံကြည်ချက်တွေဆက်မွေးပြီးတော့ကိုလိုရာပန်းတိုင်ဖြစ်တယ်။ လွတ်မြောက်မှုလွတ်လပ်မှုကိုယုံကြည်ချက်နဲ့ဆက်သွားရမယ်ဘလို့ယုံကြည်ချက်နဲ့ဆက်သွားဦးဇင်းတို့ဘုရားရှင်ကိုကြည်ဘုရားရှင်ကြီးဦးဇင်းတို့တရားလေးမျိုးထဲမှာအာဂမတတ္တာဆိုတာရှိအဲ့အာဂမတတ္တာဆိုတာတကယ်ဟိုးဒီပင်ကမြတ်စွာဘုရားထံမောက်မှာမြေတ္တပြရိပန်းကိုစင်မြန်းတဲ့အချိန်ကစပြီးရလာခဲ့တဲ့ဒီအာဂမတတ္တာနဲ့ဘုရားအလောင်းတော်ဒီဘာဝီနေဖြစ်ကျင်တာဦးဇင်းတို့ဒီနောက်ဆုံးဒီဘုရားဖြစ်တဲ့အတိုင်းဘုရားဖြစ်ပြီးနောက်ပြိဋိဘံဝင်ဆန်တဲ့အတိုင်းပေါ့ထား အဲ့တော့ဘုရားဖြစ်သည့်တိုင်အောင်ဘာနဲ့ဘုရားရှင်ဒီဒီအလောင်းတော်ဘဝလေးတင်ခြင်းကဘာတင်အင်မတန်ရှည်လင်းရတဲ့ခရီးကြီးကိုဆင်းရဲဒုက္ခတွေခံပြီးတော့လာခဲ့ရတာဆိုတော့အဲ့အာဂမတတ္တာကိုအခြေခံပြီးလာခဲ့တာလေဘာတရာကိုအခြေခံတာအာဂမတတ္တာနဲ့အခြေခံပြီးရှောက်လန်းပါတယ်ဖေဟာအဲ့တော့ဦးဇင်းတို့စာလုံးပြောတော့အာဂမတတ္တာပေါ့တခါကြီးဒီ မမလိုနားလည်လွယ်အောင်ပြောတော့ဘုရားအလောင်းတော်ဒီအဲ့လောက်ရှင်လျားတဲ့တန်ခါခီးမှာသူလိုချင်တဲ့ပန်းနိုင်သူကိုယ်တိုင်လည်းလွတ်မြောက်အောင်တတ္တဝါတွေကိုလည်းလွတ်မြောက်အောင်ဆိုပြီးတော့သူရှောင်လန်းခဲ့တာယုံကြည်ချက်နဲ့ရှောင်လန်းခဲ့တာပဲ။ဘာနဲ့ရှောင်လန်းခဲ့တာယုံကြည်ချက်နဲ့ရှောက်လန်းခဲ့ပါတယ်ဖေဟာ။ကြောင့်မလို့ဦးဇင်းတို့ဒီမှာဟိုဂုံတော်ဝင်လေးပေါ့ဒီဒီပင်ကမြတ်စွာဘုရားဓမ္မောက်ကနေဘုရားဖြစ်စီတိုင်အောင်ဒါဂုံတော်ဝင်လေးတစ်ခုကိုဦးဇင်းတို့ဒီမှာတခါကြီးတွေမှာကြီးနာကြကြရအောင် အာမာဂန်ကျေးဇူးတော်ရှင်မာဂန်တော်ဆရာတော်ဘုရားကြီးရေးသားခဲ့တဲ့ဂုဏ်တော်ဝင်လေးတစ်ခုပေါ့သောဘဂဝါတို့ရွှေဘုံတော်တကင်ရှင်တော်မြတ်ဘုရားသည်ဣတိပိဣမိနာဇကာရဏိနာဒီပင်္ဂရာတို့ကြတနိခြေတော်ရင်မအမှန်ကင်းသည့်ဒီဗောဓိမန္တံခံဝါပိုင်အောင် စေခိုင်ပါရမီစုံပြည့်ညီလျက်သုံးလီဘဝမြာတတဤဒုက္ခဇီဝကျင်သောအခြင်း မိုင်မာယူမိစ္ဆာဟုကဇံမြူတတိမကန်းကြီးပဲတတိတံမစဉ်မပြတ်ရှင်လျက်တပ်ပင်ညာတော်ရာကြောင်းရော်၍ကြွတော်မူခဲ့သောဤကြောင်းကြောင့်လီဒုက္ကတော်ဒုက္ကတော်ဟူသောဂုဏ်တော်ကြီးဖြင့်အံကြီး၍မကုံပြမကုံတိုင်အောင်ပြန်လိုင်းကြောကြားထင်ရှားတော်မူခဲ့ပါ၏ဒီတကားသာဓု သာဓုသာဓုပါဗျာအဲ့တော့တကကြီးဦးဇင်းတို့ဘုရားရှင်အလောင်းတော်ဘုရားကနေစပြီးတော့ဘုရားဖြစ်သည့်တိုင်အောင်လာခဲ့တာပါရမီတော်တွေကိုဖြည့်ကျင်နိုင်ခဲ့တာဒီတရားတရားကိုယုံကြည်ချက်ကိုအခြေခံပြီးတော့ဒါဘုရားဖြစ်သည့်တိုင်အောင်ကျင့်ခဲ့တာဒါကြောင့်မလို့ယနေ့တို့တကကြီးတွေတကမကြီးတွေအလုံးဒီတဲ့မိမိတို့ရဲ့လွတ်မြောက်ရေး မိမိတို့နဲ့တကွာသောအလုံးသောဆိုရင်ပူစေရင်ဒုက္ခတွေကိုရောက်ချီနေကြတဲ့အလုံးသောဒါသူတော်ကောင်းတွေလွတ်မြောက်ရေးအတွက်ယုံကြည်ချက်နဲ့ရှိစေကြပါစို့အခွင့်အရေးတွေကိုရရှိတဲ့အခွင့်အရေးတွေကိုပိုင်ပိုင်နိုင်နိုင်အသုံးချပြီးနောက်မတွန်တန်းယုံကြည်ချက်နဲ့ရှိစေကြပါလို့တိုက်တွန်းရင်းနဲ့ဒီမှာပဲတရားနေကိုအဆုံးသတ်ကြစို့မောကနံဝိရာတိဒကနာတိတာဟိသောစရေ ဒါရတိဝါယမိယဒခနောဝပฏิပါတိတောဒါရောနှလုံးပြောပြောင်းသူတော်ကောင်းတို့ဟောတင်ဒါယကဒါယိကမပေါင်းသူတော်ကောင်းတို့သည်ခဏံဗုဒ္ဓဘာသာတုံလဘာဟုကြုံရ၏တောင်းခွင်ကောင်းကြီးကို မာဝိရာတေတာလောကီကိစ္စဝဝကြောင့်မချွတ်ပုံသည်မချွတ်လက်ကြပါစေကုန်လင် ဣတဇာကြောင့်ယုတ်တိတင်လာဝေစွာတကားခဏတိတာမက်ကိုရနိုင်ဒီကာလနဝမခဏကိုကောင်းမှန်မသည့်တရိမမှုကြော်လွန်၍သွားကြသူတို့သည်သောဇရေစင်းအမိဘေးတွေ့မြည်ရေးကြောင့်ဆိုရင်ပူဆွေးငိုကြွေ၍နေကြရလေကုန်၏ဟောဒုမကံတေနာယကဒါယိကမပေါင်သူတော်ကောင်းတို့အား ခနောဘဝဇေဇေကြုံဖို့ကတိတသက်တကကြုံလာပြီးတောင်းဗုဒ္ဓဘာသာတုံလဘဆိုတဲ့ခွင်ကောင်းကြီးဒီပฏิပါတိတော်ရှေးရှုမျက်မှောက်ကြာရောက်၍နေတည်ဒါဒတိမိမိတို့၏အကျိုးစီးပွားကို လိုလားတောင်းတကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့သည်ဝါယမေယထာ အခွင့်သာဒုံအာဂုံယုံ၍တိတ်္ခာသုံးရန်ခြင်းမြတ်ကိုပွားများအားထုတ်လိုက်ကြကုန်ရာတတိတန်တုတာဒုတာဒုပါဗျာ